2022ခုနှစ်စက်တင်ဘာလ30ရက်တောက်ကြနေ့ညနေပိုင်းသဘောတရားရေရန်ပိုင်း196တောက်ကြကျင်းလာမြတ်ပဒံပိုင်း29ဥပနိတ္တပစ္စယောပိုင်း3အတောက်ကြကျင်းလာမြတ်ပဋ္ဌံဆိုတဲ့ကောင်းစိတ်နဲ့ပဋ္ဌံတရားတွေကိုဘုန်းကြီးတို့သင်ကြားပို့ချနေကြတယ်ပို့ချပေးနေတယ်သင်္ဏတိသင်္ဏသားများလည်းပဋ္ဌံတရားတွေကို လေ့လာပြီးတော့တကယ်လက်တွေ့ကျင့်သုံးနေကြတယ်ပေါ့ဥပနိတ္တပစ္စည်းဆိုတာအခြေခံပြအာရမဏုပနိတ္တယအနန္တဥပနိတ္တယပကတုပနိတ္တယဒီလောက်တော့အကြံမြတ်မှတ်ထားပါတော့မဆူရီလည်းပေးတာအာရမဏုပနိတ္တယဆိုအာကြည့်တဲ့အပေရအကြောင်းပြုပြီးဖြစ်တာအနန္တရူပနိတ္တယဆိုစိတ်စဉ်တဝိထိတွင်မှာ တဝိထေတွင်မှာဖြစ်တဲ့အမျိုးပေါ့ဒီစိတ်ဖြစ်ဖြစ်နောက်စိတ်ဒီစိတ်ကချုပ်ပြောက်သွားမှနောက်စိတ်ဆိုဖြစ်ပေါ်လာအဲ့လိုအာကြည့်တော့မိရအကြောင်းနေနဲ့ဖြစ်နေအောင်နာလေးမှာဥပါနေတရား၃မျိုးဥပါနေတရား၃မျိုးပြီးတော့အနန္တရူပနေတရားအာရမဏုမနေတရားဆို အာယုအာကြည့်တဲ့အာယုဘောလေတာမအာယုမျိုးပေါ့ဆွဲလန်းစရာအာယု ဒါယုံပြုတရားတရားအကောင်းလောက်ဖြစ်တဲ့အာယုံပြုဒါအရမဏနိတ္တအနန္တုပနိတ္တဆိုတော့ကတဝိထီထဲမှာဖြစ်တဲ့စိတ်စိတ်တိတ်တို့စိတ်စိတ်စိတ်တွေကချုပ်ပြောက်သွားမှ နောက်စိတ်ဆိုဖြစ်ပေါ်လာအဲတော့စိတ်နောက်စိတ်တွေဖြစ်ပေါ်လာတဲ့စိတ်စိတ်ရဲ့တွန်းအားကြောင့်အဲဒီလိုဆက်မပြတ်ဖြစ်တာဒါလည်းအာကြီးတဲ့အကြောင်းတစ်မျိုးပဲဒါတော့တော်တော်သိရခက်တယ်ဘုရားဟော ထားလို့တာဘုန်းကြီးတို့ကနားလေရတာသဘောပေါက်ပကတုပနေတရားဆိုတော့ဒါတွေကတော့တဝိထေမဟုတ်ဝိထိခြားပြီးဖြစ်တာမျိုး ချိန်ကာလခြားပြီးဖြစ်တာမျိုးအဲလိုမျိုးချိန်တုန်းကဖြစ်ခဲ့တယ်ငငယ်တော့ဖြစ်ခဲ့တယ်ကြီးမှဒါတွေကိုကိုလိုချင်တာကိုရလာအဲလိုကဒါလိုချင်နေတယ်ဖြစ်ချင်နေတယ်ကြီးမှဆန္ဒပြီးွားတာမျိုးအဲကြောင့်သူချိန်ကာလခြား ခါတလေချိန်နေမဟုတ်ဘူးပေါ့နော်ဘဝတွေပါခြားနိုင်ဘဝတွေခြားပြီးတော့ရှင်အတိတ်ဘဝအာကြည့်တဲ့ကုသိုလ်အကုသိုလ်ကံကြောင့်ဒီဘက်မှာလာကြိုးပေးတာမျိုးပေါ့ဒီသုံးမျိုးမှတ်ထားဒီမှာဘုန်းကြီးတို့ကဒီဥပနိတယပစ္စည်းကိုအဲသုံးမျိုးသုံးမျိုးစီမှတ်ထားမှာနော်ဘုရင်ကတော့ဒီမှာ အာကြီးသောကုသိုလ်နဲ့ပတ်သက်ပြီးတော့ကုသိုလ်ကုသိုလ်ချင်းချင်းအာကြီးတဲ့ကုသိုလ်အာကောင်းတဲ့ကုသိုလ်အာကြီးတဲ့ကုသိုလ်ပေါ့ဒီလိုပဲကုသိုလ်ကြောင့်မကုသိုလ်ဖြစ်မကုသိုလ်ကြောင့်အကုသိုလ်ဖြစ်မကုသိုလ်ကြောင့်ဖြာကြတာဖြစ်မအကုသိုလ်ကြောင့်မအကုသိုလ်ဖြစ်မအကုသိုလ်ကြောင့်ကုသိုလ်ဖြစ်မအကုသိုလ်ကြောင့်ဖြာကြတာဖြစ်မဗျာဂရကြောင့်ဗျာဂရဗျာဂရဆိုတာကကုသိုလ်အကုသိုလ်ကလွဲတဲ့ ဝိဘတ်တို့ကရိယာတို့ရုပ်တို့နိဗ္ဗာန်တို့ဒီနေရာမှာတော့နိဗ္ဗာန်မပါပါဘူးဝိဘတ်ကရိယာရုပ်ပေါ့ဒါပါပဲဒီအပြာကတမှာလည်း၃မျိုးဖြစ်နိုင်တာစိတ်တပါလို့လေးမှတ်ထားအောင်မယ်ပြာကတအကြောင်းမို့ပြာကတအာကြည့်တဲ့ပြာကတအကြောင်းပြီးပြာကတဖြစ်မယ်အာကြည့်တဲ့ပြာကတအကြောင်းပြီးကုသိုလ်ဖြစ်မယ်အာကြည့်တဲ့ပြာကတအကြောင်းပြီးအကုသိုလ်ဖြစ်မယ်စိတ်ထဲမှာအဲ့လိုမှတ်ထားလိုက်ရင် ဠိယူဖရတာလည်းလွယ်တယ်ပေါ့နော်ပါဠိယူရတာလွယ်တယ်လို့နားလည်ဖို့လည်းလွယ်သွားလိုက်တယ်အဲဗြဟ္မာဆုံးဘုန်းကြီးတို့ပြန်ကြည့်မယ်ကုသိုလ်အာကြီးတဲ့ကုသိုလ်ကြောင်းပြီးနောက်ကကုသိုလ်ဖြစ်မယ်အာကြီးတဲ့ကုသိုလ်ကြောင်းပြီးအကုသိုလ်ဖြစ်မယ်အာကြီးတဲ့ကုသိုလ်ကြောင်းပြီးပြီးတော့ဗျာဂိတဖြစ်မယ်အဲ့ဒီ၃ချက်ပြန်ကြည့်မယ်ကြည့်မယ်ပထမကဘာလဲဆို အာကြည့်တဲ့ကုသိုလ်တရားအကြောင်းပြီးပြီးတော့အာကြည့်တဲ့ကုသိုလ်တွေအကြောင်းပြီးပြီးနောက်ကကုသိုလ်တွေဖြစ်တာသရတရားပေါ့သရတရားအကောင်းလာရင်သရတရားအရှိလာသရတရားကောင်းတဲ့ပုဂ္ဂိုလ်ဆိုရင်နောက်ကလှူဖို့လည်းမခဲရင်သီလစောင့်တည်ဖို့လည်းမခဲရင်တော့သရတရားရှိနေသူကဒါနလည်းလောက်တာသီလလည်းလောက်တာဥပုပ်လည်းစောင့်တယ် ဇန်တရားတွေရအောင်လည်းအထောက်တာဇန်ကုသိုလ်တွေရအောင်အထောက်တာဝိပဿနာကုသိုလ်တွေပြောဝိပဿနာဉာဏ်တွေကလည်းကုသိုလ်ပဲဝိပဿနာဉာဏ်တွေဖြစ်အောင်အထုတ်တယ်မက်ကုသိုလ်တွေမက်တွေမက်ဉာဏ်ရအောင်လုပ်တယ်ဘိဉ္ဉေကုသိုလ်တွေရအောင်အထုတ်တယ်သမပတ်ကုသိုလ်တွေရအောင်အထုတ်တယ်တရားတရားရှိမှအဲကြောင့်လောကမှာဘုန်းကြီးတို့ပြောကြပါလားဒီဘုရားတရားတရားသိကောင်းတာ တရားတရားကောင်းတဲ့အတွက်သူကပါလေခုနဘယ်ကုသိုလ်မဆိုသူကလုံနိုင်တာတရားတရားမရှိတော့ဘာကုသိုလ်မှမလုပ်ချင်တော့တရားတရားဆိုတာလေကောင်းတဲ့ဘက်မှာနော်ကုသိုလ်မှာပဲရှင်းတယ်ဘုန်းကြီးတို့ဒါကြတော့စေတသိက်ပိုင်းကောလားအာယုံပြုလို့တတ္တာဆိုသောမနာတာရဏစေတသိက်ထံပါတယ်ဒါကောင်းတဲ့ဣဒရာတရားဆိုကောင်းတဲ့စိတ်တွေမှာရှင်းတယ်အဲကြောင့် ဒါတရားလည်းကုသိုလ်ပဲနောက်ကဒါနလုပ်တယ်သီလလုပ်တယ်ဥပုသ်ဆောင်တယ်စံတရားတွေရာထုတ်ဝိပဿနာဉာဏ်တရားတို့ဒါလည်းကုသိုလ်တွေမထဝါကဒါတရားအကောင်းနေရင်ဘာကုမဆိုပြုလုပ်နိုင်တယ်မပြုလုပ်ဖဲကိုမနေနိုင်ဘူးဟုတ်အဲ့လိုမျိုးမှတ်ထားဒါရလားဆိုသီလ သီလသိပ်ကောင်းနေလည်းပဲကုသိုလ်ပြုဖို့ဝင်မလေးဘူးသီလရှိတဲ့ပုဂ္ဂိုလ်များသီလရှိတဲ့ပုဂ္ဂိုလ်သူတော်ကောင်းတွေလိုက်ကြည့်တယ်သီလတကယ်မြည့်စုလူဟိုတန်းဖို့လည်းလောက်တယ်သီလကိုလည်းဒီတဲ့ဒီတဲ့ပြည့်စုံလုပ်တယ်ဒီသီလခြေခံပြီးဇန်နေရောအတောဝိပဿနာတရားအတောမဉ္ဇဉ်ဘုံညာဒါမတရားတွေပေါ့နော်ဒီမှာတော့ကုသိုလ်ဖြစ်တယ်ဆိုတော့မဲ့ရဖို့တော့ရတော့ပေါ့ဒီနေရာမှာတော့ကုသိုလ်အကြောင်းပြုကုသိုလ်ဖြစ်တယ်ဆိုတော့ မဲ့ကုသိုလ်ပင်ရှင်ကုသိုလ်သမပကုသိုလ်ကြောက်လို့ရစာကလှူမှုတမ်းမှုအကြောင်းပြုပြီးတော့ဘုန်းကြီးတို့နောက်ကဘာတွေဖြစ်နိုင်လဲစာကဆိုတာလှူမှုတမ်းမှုပဲနော်စာကဆိုတာဒီနေရာမှာဒါနတို့စာကတို့ကအတူတူပဲစွန့်ကြဲပေကံစွန့်ကြဲပေကံတော့စာကတခါတည်းလှူဒါနာကိုဒါနအတူတူပါပဲဘုန်းကြီးတို့ဒီမှာကြည့်လိုက်ပါတော့လှူဒါဒါနာအကြောင်းပြုပြီးတော့နောက်က ဘုန်းကြီးတို့လူမျိုးတွေဆိုရင်သီလတွေစောင့်တည်တယ်တရားတွေနားတယ်နားတဲ့အတိုင်းကျင့်ကြံတယ်ဒါကုသိုလ်တွေသုဒ္ဓပညာသုဒ္ဓဆိုတာလေးလာတဲ့သဘောပါပဲသုဒ္ဓမယညာကိုလေးလာတဲ့နာယူတယ်သင်ကြားတယ်ဒါသုဒ္ဓမယညာနည်းနည်းလေးဉာဏ်ပညာနဲ့ထိုးထွင်းပြီးစဉ်းစားတော့ကြစိတ်ဓာမယညာပေါ့သုဒ္ဓမယညာစိတ်ဓာမယညာဒါဒီအကောင်းနေတဲ့ပုဂ္ဂိုလ်ကလည်း ဒါနလုပ်ဖို့မခက်ဘူးသီလလုပ်ဖို့မခက်ဘူးကုသိုလ်တွေဖြစ်တော့နော်ဥပုသ်သီလတွေစောင့်တည်ဖို့မခက်တော့လုံနဲ့လောက်တာပေါ့သုဒ္ဓမယညာစေတမယညာအကောင်းနေသူများနဲ့မတူဥပုသ်နေဆိုတတိယနေမမတာတဲ့ဥပုသ်စောင့်တရားစွန့်နိုင်ရင်တရားတရားတွေအဲဒီသုဒ္ဓမယညာစေတမယညာခြေခံပြီးတော့စံကုသိုလ်တွေရအောင်အထောဝိပဿနာညာနေ ဖြစ်အောင်အထုတ်ဒါမျိုးတွေပေါ့နော်အဲဒီလိုလည်းဖြစ်နိုင်တာနောက်တစ်ခုကတော့တုတ်တတုတ်တဆိုတာကောင်းတဲ့စကားတွေကြားနာတာဒီလိုလည်းပြောလို့မေကောင်းဆွေကောင်းဆရာကောင်းတမကောင်းမိဘကောင်းတွေရဲ့စကားတွေကြားနာတဲ့အခါမိဘကောင်းတွေရဲ့ထံမှကောင်းတဲ့စကားတရားစကားတွေကြားနာတဲ့အခါကျတော့ဒီဟာကိုသုတ္တမြညာရ ဒုရမယဉာဏ်ပညာအကြောင်းပြုပြီးတော့ဘုန်းကြီးတို့ဘာလုပ်လာလဲနောက်ကနေလူရာတဏ္ဍာတို့ဥပုသ်ဆောင်တာကုသိုလ်ကောင်းမှုတွေလုပ်ဖြစ်တာပေါ့ဒါကြောင့်မို့မိကောင်းဆွေကောင်းဆရာကောင်းသမားကောင်းမိကောင်းဖကောင်းဒါတွေရဲ့စကားလည်းရေးကြည့်တယ်မိကောင်းဆွေကောင်းရမှာဒီတရားစကားကောင်းတဲ့စကားဆိုကြားတော့မိကောင်းဖကောင်းဖြစ်မှာဆရာကောင်းသမားကောင်းဖြစ်မှာ တရားစကားတို့ကောင်းတဲ့စကားကိုကြားတော့ကောင်းတဲ့စကားကြားပြီးရင်ကြောင့်မို့ကိုကဘာလုပ်လဲမကောင်းမှုတွေကိုမလုပ်ဖဲနဲ့ကုသိုလ်ကောင်းမှုအထောက်နိုင်တယ်ဒါကတော့ခွန်ကြီးတို့ကုသိုလ်အကြည့်တဲ့ကုသိုလ်အကြောင်းပြပြီးနောက်ကကုသိုလ်တရားတွေဖြစ်နိုင်တယ်ဘုရားကဟောတော့နော်အဲကြောင့်ပါဠိလေးနဲ့လည်းကမှပေါ့နော်ပါဠိလေးလည်းရှင်းပြပြပါ ပါဠိလေးနဲ့ရှင်တွဲပြတော့ဒီပါဠိလေးကဒီဒိဋ္ဌိရှိပါလားဆိုတော့သဘောပေါက်တော့နော်မပါဠိကတခြားအဲကိုသိတဲ့နားလေတဲ့ဒိဋ္ဌိကတခြားဖြစ်တယ်ကြည်လိုက်ပါနော်ဒီဟာလေးကြည့်ပြီးပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနပစ္စည်းမာနကုသလာနဓမ္မာနဥပနိတ္တပစ္စည်းနာပစ္စယောတာမန်ငါမျိုးမဟုတ်နော် ရှေ့ကအကောင်းတဲ့ကုသိုလ်မျိုးတရားတရားအကောင်းတဲ့ သီလတွေသိအားကောင်းတယ်သုဒ္ဓမြတ်ညာစိတ်တမြတ်ညာနဲ့သိအားကောင်းတယ်အာဒီပုဂ္ဂိုလ်ကလူရတနာသိအားကောင်းတာပဲဘယ်ပုဂ္ဂိုလ်တွေ့တယ်သူကလှူဖို့မခက်ရဘူးဒီတရားတွေကောင်းတဲ့တရားတွေကုသိုလ်တရားတွေအခြေခံပြီးနောက်ကကုသိုလ်တရားတွေဖြစ်ပွားလို့ဒါကိုဘုရားပုရိမာပုရိမာကုသလာဓမ္မဒီတစ်ဖြတ်ရရမယ်နော်ပုရိမာပုရိမာကုသလာဓမ္မဒါအာကြည့်တဲ့အကြောင်းတရားပေါ့ ပစ္စည်းမာနပစ္စည်းမာနကုသလနာဓမ္မနာအဲ့လိုလိုလေးဖြတ်ယူပြီးတော့မှဥပါနေတရားပစ္စည်းနာပစ္စယော အာကြည့်တဲ့အကြောင်းတရားအနေနဲ့ကုသိုလ်ဖြစ်တယ်နောက်တစ်ခုသွားမယ်နော်နောက်တစ်ခုဆရာလေးကြည့်ပြီဘုရားကြီးမှာပါဟောလဲဆိုဒီဆရာလေးကြည့်ပြီးတော့ပုရိမာပုရိမာကုသလဓမ္မပစ္စည်းမာနပစ္စည်းမာနအကုသလနာဓမ္မနာ ကေသင်စီဥပနိတယပစ္စေနာပစ္စယောဒီလိုဟောတယ်ဒီမှာကေသင်စီပုံလေးပါလာအဲ့ဒါကြတော့ခုနကဥပနိတယ၃မျိုးမှတ်ထားရမယ်ဥပနိတယ၃မျိုးပါလေအာရမဏုပနိတယအနန္တရူပနိတယပကတုပနိတယဒီ၃မျိုးရှိတယ်အဲ့ဒီ၃မျိုးထဲမှာအနန္တရူပနိတယဆိုတဝိထီထဲမှာ ဖြစ်တဲ့ ဖြစ်တဲ့စိတ်အစဉ်မျိုးပဲအနန္တရူပရတယ်ဝိတိချတော်မရတော့ဝိတိချတော်အာရမရူပနေတရားတို့ပက္ကရူပနေတရားတို့ပဲရတဝိထိတွင်မှာဆိုကုသိုလ်ကကုသိုလ်ချင်းချင်းအကုသိုလ်အကုသိုလ်ချင်းချင်းပဲအနန္တရူပရနော်ကုသိုလ်ဇောဆိုရင်ဟောဘုန်းကြီးတို့ဝိရိစိတ်ဖြင့်စင်လေခြင်းဟုတ်ထောဟုတ်ထောနေရာမှာဘုန်းကြီးတို့တတိလေးညာလေးပါလိုက်နောက်ကတွေးစမြအာယုံမှာကုသိုလ်ဇောခုနှစ်ချိန်တန့်ဆော့ ကုသိုလ်ဇောပြီးနောက်ပိုင်းကျတရားရောကြောင့်ကုသိုလ်နောက်မှာအဲ့ဒီမှာအနန္တရူပလေးတရားအနေနဲ့ကြည်ရရင်မဖြစ်နိုင်နော်ဘာဖြစ်လို့လဲကုသိုလ်နောက်မှာကုသိုလ်ဇောနောက်မှာတရားရောမကြောက်တော့အဲ့ဒါကြောင့်ကေတင်စီဆိုဘုရားဟောတယ်အနန္တရူပလေးတရားအနေနဲ့မရဘူးအာရမရူပလေးတရားအာကြည့်တော့အာယုမနက်ကနေပြီးတော့ပြည့်ခဲ့တဲ့အာယုညနေမှာဟုတ်လား ဒီအာယုံကြောင့်မို့တရားတရားသိအားကောင်းလာတယ်သီလတွေသိအားကောင်းတယ်ဟုတ်လားသိအားကောင်းပေမဲ့လို့လေဟုတ်လားညနေမှာတတိလွတ်သွားမယ်ဆိုအကုသို့မနေ့တုန်းကသီလတွေစောက်တွေတရားတွေအထုတ်ညနေကျတတိလွတ်နေမယ်ဆိုရင်အကုသို့စောက်တွေစောက်ဝိတိချမယ်ချိန်ချမယ်ကာလချမယ်အာရမလူပဖြစ်မယ်ပြီးတော့ ပကတုပဖြစ်မယ်သူကသူသူအလိုလိုကိုအကောင်းတဲ့ဟာမျိုးပေါ့ဟာမျိုးဒါကြောင့်ပုရိမာပုရိမာကုသလဓမ္မပစ္စည်းမာနံပစ္စည်းမာနကုသလနာဓမ္မနံကေသင်စီဥပနိတယပစ္စည်းနာပစ္စယောဒီဥပနိတယဆိုတာအာရမဏုပနိတယပကတုပနိတယအနေနဲ့ခြေစုပြုတယ်အနန္တရူပနိတယအနေနဲ့ခြေစုမပြုတဲ့အတွက်ကေသင်စီ တို့ဘုရားခွဲခြားဟောသွားတယ်အဲ့ဒီလိုလေးမှတ်ထားမယ်အဲ့တော့ခုနဆရာကလေးကြည့်မယ်ခုနဆရာကလေးကဘာပြောလဲဆိုတော့ဘုန်းကြီးတို့ကုသိုလ်ကုသိုလ်လို့ရင်လည်းအကုသိုလ်ဖြစ်တတ်တယ်အဲ့မှာကြည့်လိုက်သရတရားသရတရားအကောင်းနေပြီးတော့ဉာဏ်မပါရင်လေဟုတ်လားဉာဏ်အထိမ့်သိမ့်မရှိတဲ့အတွက်မာနတွေဝင်ဟိုး ငါမုတ်လုံနိုင်လားငါမုတ်လုံနိုင်လားငါမုတ်သီလစောင့်တည်နိုင်လားဒါမျိုးတွေမာနတွေဝင်ငါမုတ်တရားအထုတ်နိုင်လားစာရှိတို့ဘာကုသိုလ်လုံးလုံးငါမုတ်တရားနိုင်လားငါမုတ်တရားဟောနိုင်လားစာရှိတို့တရားတရားကိုခြေခံပြီးနောက်ကမာနတွေညံမပါတော့မာနဝင်မာနမမာနကိုကုသိုလ်မှမသိကုသိုလ်မှမသိတော့မာနကြီးဝင်ပြီးตายာနေတယ် အဲ့တော့ကုသိုလ်ကနေအကုသိုလ်ဖြစ်သွားတယ်တဝိထီမဖြစ်တဝိထီတွေမဖြစ်ဘူးเนาะဝိရိချမယ်ကာလချမယ်ချိန်ချမယ်တိလဟောဒီကျောတိလတက်တက်တွေအာကောင်းတာပဲတိလတက်တက်တွေအာကောင်းတော့เนาะကဆရဏမပါဘူးဆရဏမပါတော့ဘာနဲ့မာနောအိုးငါတို့ခိုင်းကပဲတိလပြည့်စုံတယ်ငါတို့အကျင့်ကပဲတိလပြည့်စုံတယ်တခြားအကျင့်တွေကတိလပြည့်စုံမကျင့်ဘူးဒါမျိုးတွေမအဲ့ဒီလို ဖြစ်သွားပြီဆိုရင်မာနဝင်သွားရင်ဒါသူဟာကုသိုလ်ဟာနဲ့အကုသိုလ်ဖြစ်သွားတယ်ဒါလေးမှဒါသတိထားမယ်နော်သီလလောက်တယ်ကျင့်တတ်မနေပါနဲ့သီလပြီးတော့မလုပ်အောင်နော်ဘာဝနာတွေဆက်အထောက်ဆရဏဘိုင်းကိုသွားရအောင်ဒါလေးမှတ်ထားတုဒ္ဓမြညာစိတ်တမြညာလောက်တဲ့ကျေနပ်မနေပါနဲ့အဲ့ဒီလောက်နဲ့ကျေနပ်နေနောက်ကပါလာမာနတွေငါသာတတ်တယ်ငါသာသိတယ် ငါသာဆောင်ဝဲအောင်လည်းငါသာပွဲရတယ်ငါသာစဉ်းစားတွေးခေါ်နိုင်တယ်အစာရဒါမျိုးတွေမာနဝင်လာမာနဝင်လာရင်သုဒ္ဓမြညာစိတ်ဓမြညာလို့ဆိုတာတော့ကုသိုလ်တွေပါပဲဒါပေမဲ့လို့နောက်ကမာနဝင်သွားတဲ့အတွက်အကုသိုလ်ဖြစ်သွားတယ်လူမှုတတ်မှုကြည့်လိုက်ပေါ့နော်ငါမို့လူနိုင်ကတကြွရှင်ပြိုင်းလူလားသူက10လူငါ20လူပြောင်းသူကတကြောင်းလူငါ2ကြောင်းလူတောင်း မသူကတရားလူပြငါးနေတထောင်လူပြစိုက်လို့ရှင်ပြိုင်မှုနဲ့တူလိုက်ရင်ဒါကုသိုလ်တုံးနဲ့အကုသိုလ်ဖြစ်သွားတာပြောချင်တာကတော့ဘုန်းကြီးတို့စရဏမပါတဲ့တတ္တာတိလစာကတုတ္တပညာဒီတရားတွေဟာအကုသိုလ်ဖြစ်နိုင်တယ်မှတ်ထားပါเนาะဒါကြောင့်ဘုန်းကြီးတို့ကဒီကျင့်ရမယ်တရားတရားရှိရင်လည်းကျင့်ရမယ် သီလပြည့်စုံပြီးလည်းကျင့်ရမယ်အခုစာသင်ပေးနေတယ်တရားနာတယ်တရားတွေလေ့လာနေတယ်ကျင့်ရမယ်မကျင့်မဲနဲ့ဆိုရင်မာနတွေဝင်တယ်နောက်ပြီးတော့အယူဆတွေလည်းလွဲချော်သွားနိုင်တယ်ဒါကြောင့်ဒါကိုတတိထားနော်သီလလောက်တည်းကျင့်နေနေဟုတ်လားဒါရတာပါပဲဟုတ် တခြားလှုပ်ရှားမလို့နာမည်ပြောချင်တာကတော့ဒီဆရဏမပါတဲ့အကျင့်မပါတဲ့ပေါ့နော်သဗ္ဗထာကျင့်ဝိပဿနာကျင့်မပါတဲ့တတ္တာတိလသုဒ္ဒစာကပညာဟာကုသိုလ်ဖြစ်ကုသိုလ်ကနေပါဖြစ်နေအကုသိုလ်ဖြစ်နိုင်တယ်မာနလည်းဖြစ်နိုင်တယ်အယူဆတွေလည်းလွဲမှားသွားတယ် ဟာငါတို့ဂိုင်းကပဲသီလအကျင့်ညာမှန်တယ်ခြားပိုင်းဂိုင်းကသီလအကျင့်ညာနဲ့မှားနေတယ်အစာရလို့ဒါမျိုးဒိဋ္ဌိအယူဆရတာမျိုးတွေဖြစ်တော့ဒါလည်းကြောက်စရာကောင်းနော်ပြီးတော့ဒီတတ္တသီလသုဒ္ဓဆာကပညာအကြောင်းပြုပြီးတော့နောက်ကစုတော်မာတာတွေဒါဝင်လည်းအကုသို့ဖြစ်နိုင်တော့ဘောနော်။နောက်ဘုန်းကြီးတို့ ဖြစ်တတ်တာတော့မွေးနေ့ကိုကြောင်းပြကုသိုလ်တွေလောက်ကြတော့ရာနေလူတွေအကုသိုလ်လုပ်ရင်လည်းနောက်ပါတွေဖြစ်လာတယ်တကုတရားမြောက်လင်းပြီးလောက်တာလို့ရာတို့တုပ်ဖို့တကုတရားဘဝတွေချမ်းသာတွေမြောက်လင်းပြီးလောက်တာမျိုးပေါ့လုပ်ရင်လုပ်ရင်လည်းပဲမွေးနေ့လူမင်္ဂလာပွဲမှာစနေကြမစီမံနိုင်တဲ့ခါကျ လွယ်လွယ်ချော့ချော့တွေဖြစ်ဒေါသတွေဖြစ်တောကတွေဖြစ်မာနတွေဖြစ်ဒါမျိုးတွေဖြစ်ကြတော့ဒါတွေလည်းမကောင်းဘူးပေါ့ဗျာဒါတော့ကုသိုလ်လို့ရင်လည်းအကုသိုလ်ဖြစ်သွားတယ်ဒါမျိုးမှတ်ထားဖို့ဒီဒါနသီလသူရဆာကလို့ရင်လည်းပဲဒါအသိဉာဏ်စရဏမပါတဲ့အတွက်ဘုန်းကြီးတို့အယူဆတွေကပြောင်းလဲသွားနိုင်စရဏပါမှာအယူဆကနီးမှလာမှဆိုတော့ဖြစ်တယ် စရဏမပါဘဲနဲ့သရတရားအကုန်တက်တက်သီလပြည့်စုံတက်တက်လူဒံမှုတက်တက်သုဒ္ဓမြညာစိန်ဓမြညာတက်တက်လောက်ကတော့မာနတွေလည်းဖြစ်နိုင်တယ်အယူဆတွေလည်းတွဲမနိုင်တယ်ပြီးတော့ဆရဏမပါတဲ့အတွက်ဒီမကောင်းတဲ့စိတ်တွေကလည်းအများကြီးဖြစ်နိုင်တာပဲဒါနတိလသုဒ္ဓစာကဒါတွေပညာပေါ့သုဒ္ဓသုဒ္ဓမြ စိတ်ဓာတ်မရဒီဟာတွေကိုအကြောင်းပြုပြီးတော့ဆရဏမပါရင်နောက်ကပါပြီ။ຢာကတွေလည်းလောဘတွေလည်းထပ်ဖြစ်နိုင်တယ်ဒေါသတွေဖြစ်နိုင်တယ်မောဟတွေဖြစ်နိုင်ကိလေသာတွေဖြစ်နိုင်တာပေါ့ဗျာ။ဆရဏပါရင်တော့ဒါတွေအကြောင်းပြုဖြစ်ပေါ်လာတဲ့အခါမှာဆရဏနဲ့ကြည့်နေတဲ့အတွက်ထိမ့်ထားတဲ့အတွက်နောက်ကကိလေသာတွေဝင်မလာ။ရှင်းရှင်းပြောရင်တော့ဆရဏနဲ့ထိမ့်ထားတဲ့အတွက်ကိုယ်မလွတ်မသွားဘူးပေါ့ ဆရဏအထိတ်မရှိရင်အဲ့ဒီပုဂ္ဂိုလ်ကလွတ်သွားတာပဲလွတ်သွားရင်တော့နောက်ကလောဘဒေါသမောဟမာမနအစရောကိလေသာတွေအကုန်လုံးသူ့မှာဖြစ်လာတယ်ရှေးတုန်းကတော့သရသီလတုဒ္ဒစာကပညာဒါတွေကတော့ကုသိုလ်ပါပဲဒါပြန်နောက်ကဒီကုသိုလ်အကြောင်းပြုပြီးတော့ကိလေသာတွေဝင်လာမကောင်းတဲ့စိတ်တွေဝင်လာစရဏလွတ်နေတဲ့အတွက်မကောင်းတဲ့စိတ်တွေဝင်လာရင်တော့ ဒါကုသိုလ်အနေအကုသိုလ်ဖြစ်သွားတယ်ဒါမြတ်ဒီကုသိုလ်အကုသိုလ်ကဘာလဲအာရမဏုပကုသိုလ်မျိုးအာရမဏုပအကြောင်းဖြစ်တဲ့အကုသိုလ်မျိုးပကတုပဖြစ်တဲ့အကြောင်းဖြစ်တဲ့အကုသိုလ်မျိုးတာဖြစ်တယ်ဘုန်းကြီးတို့အနန္တရူပအကြောင်းဖြစ်တဲ့အကုသိုလ်မဟုတ်ဘူးဒါမျိုးလေးလည်းမှတ်ထားပါတော့ဒီနေ့နောက်ပိုင်းမှတ်စုလေးလည်းပေးထားရှိပါတယ် အဲ့ကြလည်းဒီကထပ်ပြီးပြောမယ်အခုတော့ဒီလောက်ပဲမှတ်ထားနော်အခုဒါကြောင့်ခွင်တို့ကစာရီသင်တယ်တရားတွေနားတယ်ဘုန်းကြီးလည်းဒီစာရီသင်ပြီးတယ်ဒါတွေကိုကိုကချစ်ကြအထောက်အမယ်သင်ထားတဲ့အတိုင်းနားထားတဲ့အတိုင်းလေ့လာထားတဲ့မကြည့်ရင်တော့နောက်ကမာနဒိဋ္ဌိဒါကဒေါသမောဟစိုက်တဲ့ကိလေသာတွေတော့ဝင်နေမှာပဲဝင်လာရင် ကုသိုလ်ကြောင့်ပြပြအကုသိုလ်ဖြတ်သွားမှာပဲ ဒါလေးမှတ်ထားဖို့ဒါကိုဘုရားကပါဟောလဲပုရိမာပုရိမာကုသလာဓမ္မပစ္စည်းမာန ပစ္စည်းမာန အကုသလာနာဓမ္မနာကေသင်စီဥပနိတယပစ္စည်းနာပစ္စည်းယောဒီလိုဟောတာနော်ဒါကတော့ဒီကုသိုလ်ကနေအကုသိုလ်ဖြစ်တဲ့နေရာမှာဗာလဲအာရမဏုပပကရုပနှမျိုးသားနှမျိုးနဲ့ခြေစုပ်ပြုတယ်ဒါမျိုးမှတ်ထားနော် နောက်တစ်ခုသွားမယ်နောက်တစ်ခုကြဖရာပါဟုတ်လေပုရိမာပုရိမာအာကုသလဓမ္မပစ္စည်းမာနပစ္စည်းမာနဗျာကရဏဓမ္မနာဥပနိတယပစ္စည်းနာပစ္စည်းယောဒီမှာကြည့်လိုက်ရှေ့ကကုသိုလ်ခုဏတရားတွေပဲတတ္တာဆိုလဲအာကောင်းတဲ့တတ္တာအကုသိုလ်တရားပဲအာကောင်းတဲ့သီလအဲ့ဒါကုသိုလ်တရားပဲအာကောင်းတဲ့စာကလှူဒါန်းမှုစွန့်ကြဲမှုဒါကုသိုလ်တရားပဲ အကောင်းတဲ့သုတ္တမြညာကိုလိုလေ့လာတယ်သင်ယူတယ်နားယူတယ်ဒါသုတ္တမြညာဒါလေးကိုပြန်ပြီးစဉ်းစားတယ်တွေးခေါ်တယ်ဒါစိတ်ဓာမြညာပညာပေါ့ဒါတွေကတော့ကုသိုလ်တွေပဲဒါပေမဲ့ဒီကုသိုလ်တွေကိုလုပ်တဲ့အခါမှာဘုန်းကြီးတို့ဘာလုပ်လဲနောက်ကဘာတွေလာလဲဆိုဘာကုသိုလ်လုပ်လို့လေခန္ဓာကိုယ်ကပင်ပန်းတာပဲလေကိုဘုန်းကြီးတရားဟောနေရပြီအော်ငြိမ်ငြိမ်လေးထိုင်ဟောရတယ်ဟုတ်လားလှုပ်ရှားနေပြီကြည့်မကောင်းဘူး ထိုင်ဟောတဲ့အခါကျတော့ပင်မန်းတာအဲဒါကိုပင်မန်းမှုဒါအတ္တအတ္တနာအတ္တပိတိဆိုဘုရားအဲ့တိုင်းတရားဟောတာကိုပင်မန်းမှုဆိုတာကြုံမှာပဲကိုပင်မန်းတာကြုံလို့မလို့ရင်တော့ဒီကုသိုလ်ကမလောက်ဖြစ်တော့အဲတော့ကိုပင်မန်းတာကြုံမယ်ကိုပူလောင်တာကြုံမယ်ကိုဆင်းရဲတာကြုံမယ်အဲ့ဒါတော့ကြုံမှာပဲလေဘာကုသိုလ်လုပ်လို့သရတရားချိန်ပင်ဘာကုသိုလ်လုပ်လို့ ဒါကုတ်ပင်ပင်မနာဘူးလောက်နဲ့ကြုံပါပဲဒါတွေသိခံပြီးတော့ဘုန်းကြီးတို့လောက်ရမှာပဲဒါတွေကိုသိမခံနိုင်ရင်တော့ဘာကုသိုလ်မှလုံးဖြစ်မှာမဟုတ်တော့တော့အကောင်းတဲ့တရားတရားအကောင်းတဲ့သီလအကောင်းတဲ့စာက အကောင်းတဲ့သုတ္တမယစိန္ဒမယတွေအကြောင်းပြုပြီးတော့ဘာကုသိုလ်ပဲလုပ်လို့ကိုယ်ခန္ဓာပူပါမယ်ပူလောင်မယ်ကာယကဒုက္ခတွေကြုံမယ်အဲ့ဒီကြုံလာရင် နောက်ကကာယကဒုက္ခကိုပူပန်မှုတို့ဆိုတာပြာကတာတရားပဲဒီကောက်တလေသရတရားလေးအခြေခံပြီးတော့ဟုတ်လားဒီမှာတရားလေးလေးလိုက်လေးလိုက်နေဟုတ်ကိုယ်ကလည်းအများစိတ်စိတ်ချမ်းသာတော့ကိုယ်လည်းချမ်းသာတတ်ပါအဲ့လိုချမ်းသာမှုရလိုက်ကာယကဒုက္ခပေါ့သီလကိုစောင့်တည်ခြင်းနဲ့ပဲဟုတ်လားပုံမှန်ခန္ဓာကိုယ်ကတက်တောင့်တက်တာရှိလိုက်ကာယကဒုက္ခပေါ့အမျိုးလည်းမှတ်ထားတရားနာတယ်တရားလေးလာတယ် လူမှုတမ်းမှုကြောင့်ပြီးပြီးတော့ကာယကဒုက္ခဓာတရားဖြစ်တတ်ပါတယ်အဲ့ဒါမျိုးဆိုရင်တော့ဒါကာယကဒုက္ခဆိုတာပြာကတာတရားပါပဲအဲ့ဒီလိုနဲ့ဘုန်းကြီးတို့ကတရားတရားတွေချေခံပြီးတော့ဇန်တရားတွေရောင်းအထုတ်မယ်ကုသိုလ်တွေလောက်တယ်လုံရင်လုံနေကောင်းတဲ့ပုံပွားတွေအကျိုးပေးတော့လူဘွားရောက်သွားမယ်လူဘွားပရိသတ်နေနေရမယ် စံတရားတွေကြောင့်မြမဒီကိုသွားပြီးပရိသတ်နေနေရမယ်ဒါဝိပတ်တရားတွေပဲချို့ကြမက်တွေညာမက်ညာဖုံညာရအောင်အထုတ်တယ်မက်ညာဖုံညာရပြီးတော့ကပါပြန်မက်ညာဖုံညာလောက်တွေရက်တာပေါ့ဒီ message ဖြစ်သွားပိုစိတ်ဆိုအိပတ်တိကောခါမလင်းချားမဲ့ကလာပိုကျိုးဖြစ်စေချက်ချင်းကျုပ်ပေးတာဖလတမပဖိုတန့်ရဖိုဆိုတာကပြာကရာတရားတွေပဲကရိယာဆိုတာလည်းပြာကရာတရားတွေပဲတမပနော် ဘုန်းကြီးတို့ရဟနာဖြစ်သွားရင်ဇံပင်ရှင်တွေရသွားသူတို့ကြတော့ဒီရူပရူပဝဒရာအရူပဝဒရာဇံသမပတ္တိဟာကရိယာသမပဖြစ်သွားတယ်ပေါ့ဗျာဒါကိုရည်ရွယ်ပါပြောချင်တာကတော့ဒီမှာခြုံပြောရရင်တော့ဘာကုသိုလ်ပဲလုပ်လို့ခန္ဓာကိုယ်ကတော့ပင်ပန်းမှာပဲပူလောင်ရမှာပဲကာယကဒုက္ခတော့ကြုံရမှာပဲအဲ့ဒီလို ဘာကုသိုလ်လုပ်လို့ဒီလိုကြုံရမှာကိုကြောက်ပြီးမလုပ်ရင်ဘာကုသိုလ်မှရမှာပေါ့အဲဒီဒုက္ခတွေပူပန်မှုတွေသိခံပြီးတော့လုပ်မှာသိခံပြီးတော့တရားနာတယ်သိခံပြီးတော့တရားထုတ်ရတယ်သိခံပြီးတော့စံစံတွေရအောင်တမာရီရအောင်အထုတ်ရတယ်သိမခံနိုင်တော့ဘာကုသိုလ်မှမဖြစ်ဘူးပေါ့ဗျာအကြောင်းမို့လဲဆိုဘာကုသိုလ်လုပ်လို့နောက်ကကိုယ်ပူပန်မှုစိတ် ကိုယ်တို့ကိုယ်ဆင်းရဲတဲ့ဒုက္ခဒါတွေကကြုံရလို့ပါပဲ။အဲနောက်တစ်ခုသွားကြအောင်။နောက်တစ်ခုကြတော့ဘုရားပါဟောဟောတာလေကုသိုလ်ကိုသုံးမျိုးဟောတယ်လို့အကုသိုလ်မှာလည်းသုံးမျိုးခွဲခြားဟောပါ။ပရမကုသိုလ်လိုရင်းနဲ့အကုသိုလ်လိုရင်းနဲ့အကုသိုလ်ဖြစ်မယ်။အကုသိုလ်လိုရင်းနဲ့ဓာတယံကုသိုလ်ဖြစ်မယ်။အကုသိုလ်လိုရင်းနဲ့ဖြာကတာဖြစ်မယ်။သုံးမျိုးဟောတော့ပါ။ အကုသိုလ်တရားတွေကဘာလဲဆိုတော့ဒီမှာတော့ဘုရားကပညာဝါဒကိုကြည်မှာပို့ရှင်းတာပေါ့နော်ပညာဝါဒကြဒီလိုအကုသိုလ်တရားတွေထောက်ပြတာလောဘတို့ဒေါသတို့မောဟတို့ຢာကဆိုတဲ့လောဘဆိုတဲ့အတူတူပါပဲတဏှာဆိုတဲ့အတူတူပဲဒါတွေတွေဘုရားကရာဂလို့သုံးတယ်ဒီကနေ့တဏှာသုံးဒီကနေ့လောဘဒီကနေ့သမှုရိယဒီလိုသုံးတယ်ဘုန်းကြီးတို့လိုချင်မှုတွေရချင်မှုတွေအာကြည်လာရင် နောက်ကတတ်တာခိုးတာ လိန်တာသူများသားများတွေစော်ကားတာငွေရစီဝါတွေတောင်းတာဒုစံမှုတွေပြုတာဒါတွေအကုန်လုံးဖြစ်တာလူချင်းမှုတွေအကောင်နော်လူချင်းမှုတွေရချင်းမှုတွေအာကြည်လာအကောင်လာဒါတွေအကုန်လုံးတာမြင်ဒါကြောင့်ဆရဏနဲ့ထိန်ရကိုယ်တဏ္ဍာမှာရခြင်းမှုလိုခြင်းမှုတွေဖြစ်လာဆရဏထိန်တော့ဖြစ်ကြောမရှိဘူးအမကောင်းဘူးပေါ့ဆရဏနဲ့မထိန်တော့ဖြစ်ကြောဒီကြီးအားတွေကောင်းပြီ နောက်ကကျိုးလွန်တော့အဲ့ဒါမျိုးမှတ်တာနောက်ဒေါသတွေတချို့ကဒေါသသိအားကြီးတယ်ချစ်ကြလည်းစိတ်ဆိုးလည်းစိတ်ပြတ်လည်းနော်စိတ်ဆိုးတော့ဘာဖြစ်လဲဟုတ်လားတခုနှိပ်စက်ဖို့တပ်ဖြတ်ဖို့မခဲရင်တော့ဘောဗျာဒေါသအားကြီးတဲ့ပုံဒေါသအားကြီးခြင်းကြောင့်ဟိုလိန်လည်းပြောခြင်းပြောမယ်ခိုးခြင်းလည်းခိုးမယ် မကျေနပ်တဲ့အတွက်သူပစ္စည်းကိုခိုးယူဖျက်ဆီးပြလိုက်တာတခါတလေခိုးတယ်ဆိုတာအာရိဏဒနာဆိုခိုးယုံနေမဟုတ်သူများပစ္စည်းမတရားဖျက်ဆီးတာမတရားယူတာအကုန်လုံးပေါ့နော်ဒါဒေါသအခြေခံပြီးလောက်တာပဲဒေါသကြီးလာတဲ့အခါကျတော့ကိုယ်ခေချင်တာမပြည့်တဲ့အခါကျဒီပုဂ္ဂိုလ်တွေတတ်မယ်တုံ့မို့သူတွေရဲ့ပစ္စည်းဥစ္စာတွေဖျက်ဆီးမယ်ဒါမျိုးတွေဖြစ်တော့ ဒါဖြက်စီးတာခိုးယူတာအတူတူပဲပေါ့ပြီးတော့လိမ့်မယ်ခင်ဗျာပြောရင်ဟုတ်လားမတတ်ပါဘူးအပြက်စီးပါဘူးလိမ့်မယ်ဒါမျိုးဒေါသအာကြည်လိုင်းဒီလိုဖြစ်တယ်မောဟအာကြည်လိုင်းလည်းလောက်ထားပဲမောဟဆိုဝိသေကဇမောဟဥဒိသမောဟဒါဝိနဖရဏပြောခဲ့ပြီဝိသေကဇမောဟဆိုဘုရားတရားပေါ်တန်ခါပေါ်မှာမယုံတော့ဘူးဆိုတတ်ဖို့ခိုးဖို့လိမ့်ဖို့ကာမိတုမိဆာဆရာမွေးစေဝဒုစိုက်ပြုတ်ခိုင်းတော့အလမတ်တာ မာနကြီးတဲ့ပုံကုံများမာနကြီးတဲ့ပုံကုံများတော့တေချာတာတော့တခြားပုံကုံမယုံသေးမလေးစားမလေးစားဆိုသူတဏ္ဍမှာကုသတရားသဘာဝမရှိတော့အကုသပဲဖြစ်နေမာနကြီးတဲ့ပုံသူတဏ္ဍမှာမာနရှိနေတဲ့ပုံသူတဏ္ဍမှာမေတ္တာတရားလည်းမရှိဘူးမာနကြီးလာရင်ကိုယ်ရကြီးတဲ့ပုံကမှမသိဘူးလေးစားမဲ့ပုံကမှမသိဘူးယုံတရားမဲ့ပုံကမှမသိတော့ မာနလည်းအကုသိုလ်ပဲနောက်ကမယုတ်သိမလေးစားလည်းအကုသိုလ်အကုသိုလ်ကြောင့်ပြောအကုသိုလ်ဖြစ်တာအယူဆတွေလွှဲမနေဟုတ်အကုသိုလ်ဖြစ်တာတတ်တာခိုးတာလွှဲတာပေါ့နော်ဥပမာငါတို့တိရစ္ဆာန်လေးတွေငါတွေကြက်တို့စာရီတို့တတ်တော်လေးလူတွေစားတော့ဖို့ဖြစ်လာတာသူတို့ကတတ်ကောင်းတယ်စားကောင်းတယ်ဒီလိုယူဆတယ်ယူဆရတဲ့ဘာလို့လဲတတ်တာပဲစားစောဆိုင်သွားပြီးရှင်း လတ်တပ်ဖြတ်စားကြတယ်ဟုတ်လားကောလည်းရှင်လတ်လတ်စားမှဆိုတာမျိုးအပြစ်မရှိဘူးလို့ယူဆတော့ယူဆတော့ရှင်လတ်လာပေါ့ဘယ်ငါစားခြင်းလဲဘယ်ကောင်းစားခြင်းလက်ညှိုးတို့တတ်ခိုင်းချက်ခိုင်းဒါပါလဲဆိုအပြစ်မရှိလို့ယူဆတယ်အဲ့လိုနောက်ကတတ်တာခိုးတယ်ကိုလည်းတတ်မှုကျိုးလို့နဲ့သူများကိုလည်းတတ်ခိုင်းလာတရားကုသိုလ်လည်းကြောက်စရာကောင်းဘုဒ္ဓဘုရားမဟုတ်သူများပါပါတော့ ပြီးတော့အော်ကိုမှစားစရာမရှိရင်ခိုးကောင်းနေယူကောင်းနေလိန်ကောင်းနေအဲ့ဒီလိုအယူဆတွေအမှားနေလည်းပဲအကုသိုလ်လုပ်ဖို့နော်မခဲရင်တော့ဒီလိုမှတ်ထားကိုဖြစ်ချင်တာဖြစ်ရမယ်ကိုဖြစ်ချင်တာမဖြစ်ရင်တက်ကောင်းနေခိုးကောင်းနေလိန်ကောင်းနေအဲ့ဒီလိုယူဆမှားရင်လည်းပဲနောက်ကတတ်မှုခိုးမှုဆိုပုံပြီးလိုရဲလာတာပေါ့ပုံပြီးဖြစ်ဖို့အခွင့်အလမ်းများတယ် ဒီလိုမှတ်ထားနော်အဲတော့ဒီအဲ့ဒီထဲမှာဒိတ်ထိန်ဆိုတော့အဓိကတော့နိဒာမေစာဒိဋ္ဌိပေါ့နော်နိဒာမေစာဒိဋ္ဌိဆိုတာ၃မျိုးရှိတာပေါ့နတ္တိကဒိဋ္ဌိအကျိုးလက်မခံမလို့လို့ကောင်းကျိုးမရဘူးအကျိုးလက်မခံအကျိုးပယ်တဲ့ဝါဒမျိုးနတ္တိကဒိဋ္ဌိပဲဟောကောင်းတာလို့ကောင်းကျိုးရမယ်ဆိုးတာလို့ဆိုးရသူလက်မခံဘူး လက်မခံတော့လည်းမကောင်းတာလုပ်ရဲတာပေါ့ဗျာနောက်ကတတ်မဲ့ခုံကုံလုပ်ရဲတော့နောက်ဆိုကို့မေဖျားစာတတ်ရဲတယ်ဒါမျိုးတွေဖြစ်တော့ဘာကုသိုလ်ဘာအကုသိုလ်မဆို လုပ်ရဲတယ်မလုပ်ရဲတာမရှိဘူးဆိုသူတဏ္ဍာမှာဒီမေတ္တာမေစာတိတိအကောင်းနေတာဒါနတ္ထိကဒိဋ္ဌိလို့ခေါ်တယ်အကျိုးကိုလက်မခံတာပဲတချို့ကြတော့အာယတုကဒိဋ္ဌိအကြောင်းကိုလက်မခံတာ နော်ကုသကံနဲ့အကုသကံတွေကိုအကြောင်းတရားလို့ခေါ်တယ်အကြောင်းတရားကိုလည်းမကန်ဒါတွေကတူတူပါပဲအကျိုးလည်းမကန်အကြောင်းကိုလည်းပယ်ရရောက်တာအကြောင်းလည်းမကန်အကျိုးကိုလည်းပယ်ရရောက်တာပေါ့အကြောင်းလည်းမခံတဲ့ပုဂ္ဂိုလ်များတော့အာယိတုကဒိဋ္ဌိလို့ခေါ်တယ်ဒါလည်းနိယတမေစာဒိဋ္ဌိကံတစ်မျိုးပဲနောက်အဂရိယဒိဋ္ဌိဆိုတာက ပြုလုပ်ထားတဲ့ကံလက်မခံ ကြည့်ဘယ်သူတွေအကုသိုလ်ကလုံးတော့ဘာအကျိုးမှမရဘူးဘယ်သူတော့ကုသိုလ်ကနေလုံးတာသူကြတော့ကောင်းကျိုးလည်းမရဘူးဒါမျိုးပေါ့ပြုတ်လုထားတဲ့ကံရဲ့ကံကိုသုံးမကံကိုလက်မခံတာပေါ့အဲ့ဒီနိယတမိစ္ဆာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်များလည်းနောက်ကတဖို့ခိုးကိုလိမ်မှုဒီကတော့ဒုစရိုက်တွေကျุလုံမှုပစ္စန္တိကကျุလုံမှုအယူဆမှားတွေယူဆဖို့ မခဲရင်တော့ဒါကတော့အကုသိုလ်ကြောင့်အကုသိုလ်ဖြစ်တာဒါတွေတော့ထင်ရှားပါတယ်အဲကြောင့်ဘုရားကပုရိမာပုရိမာအကုသလဓမ္မပစ္စည်းမာနပစ္စည်းမာနအကုသလဓမ္မနာဥပနိတယပစ္စည်းနာအဓိကတော့ဒီအကုသိုလ်တရားတွေကိုယ်တဏ္ဍာမှာမဖြစ်ဖို့ပဲမဖြစ်အောင်ပါလို့ဘုန်းကြီးတို့သမထဝိပဿနာတစ်ခုကိုကျင့်နေရမယ်ဆရဏနဲ့ထိန်းနေကိုယ်တဏ္ဍာမှာအာကြည်တဲ့လောဘမဖြစ်ဘူးအာကြည်တဲ့ဒေါသမဖြစ်ဘူး ကိုယ့်ကိုသိပါတယ်ကိုကလောဘကြီးသလားဒေါသကြီးလားမောဟကြီးလားမာနကြီးသလားအယူဆတွေမှားနေသလားနော်တချို့ကြကုသိုလ်ကောင်းမှုလုပ်တာကိုကတကူတရားမြောင်လိမ့်ပြီးလုပ်နေတာကိုအဲဒီမြောင်လိမ့်ပြီးလုပ်နေတဲ့ဒါကမြောင်လိမ့်နေဆိုမှတော့လောဘနဲ့လောဘအခြေခံမြောင်လိမ့်နေဒေါသအခြေခံမာနအခြေခံမြောင်အကုသိုလ်ကြီးလည်းလေပတ္ထနာမြောင်လိမ့်တောင်းတပြီးတော့ဒါမျိုးအဲ့ဒါဆိုရင်တော့သူက တူတူတူနဲ့တူကူညီပေးတာမြုံလိမ့်ပြီးကူညီပေးတာမြုံဒါတော့အကုသိုလ်ပဲနော်အကုသိုလ်ကြောင့်တော့အကုသိုလ်ဖြစ်တယ်ညပုရိမပုရိမအကုသလဓမ္မပစ္စည်းမနာပစ္စည်းမနာအကုသလနာဓမ္မနာဥပနိတယပစ္စည်းနာပစ္စည်းကိုယ်တဏ္ဏမှာဒီအာကြီးတဲ့အကုသိုလ်တွေမဖြစ်ဖို့အာကြီးတဲ့လောဘဒေါသမောဟမာနအစရှိတဲ့တရားတွေကိုယ်တဏ္ဏမှာဖြစ်ဖို့ဘာလို့စရဏတွေမပြတ်ကျင့်နေရမလဲ ခုဘုန်းကြီးတို့၃ရက်စကံ၃ရက်စကံပေါ့တဏှာဆိုတဏှာရတဏှာကြီးပေါ့ဘုဒ္ဓနာမတရားအကုသိုလ်တရားတွေမဖြစ်အောင်စရဏနဲ့ထိန်းနေစရဏမရှိရင်တော့အဲ့ဒီပုဂ္ဂိုလ်အဲ့ဒီလူအဲ့ဒီယဟန်အကုသိုလ်ဖြစ်ဖို့ရည်တယ်ပေါ့ကုသိုလ်ဖြစ်ဖို့မရှိဘူးဒါလည်းမှတ်ထားဘာဖြစ်လို့လဲဆိုတော့ပုရုဇဉ်မိုင်ဒီကိလေသာတွေဒီအကုသိုလ်တွေကမျက်မျက်ပြတ်ဖြစ်နေတယ်ကုတုဖြစ်နေတာကိုကစရဏနေတဲ့ထိန်းတာလို့ ဒါတက်တာတော့ဆရဏလွတ်တာနဲ့ပြန်နေတရားကုသူတွေအာအကြည်အကောင်းတာနဲ့ဝင်လာတယ်ဝင်လာရင်တော့ကဟိုတပ်ဖို့ဖြတ်ဖို့ခိုးဖို့ဒါတွေပုံဖြတ်လာဒါလေးမှတ်ထားနောက်တစ်ခုကတော့ဘုရားဘာဟောလဲဆိုတော့ပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနပစ္စည်းမာနပုရိမာပုရိမာအကုသလာဓမ္မပစ္စည်းမာနပစ္စည်းမာနကုသလာနာဓမ္မနာကေတင်စီဥပနိတယပစ္စည်းနာပစ္စယော အဲပစ္စယပညာဝါဒကိုကြည့်မှဒါလေးကပို့ရှင်းဒီနေရာမှာကြတော့ဥပနိတယပစ္စယကေသင်္စီဆိုတဲ့ခါကြတော့အနန္တရအနန္တရူပတော့တေချောဘောမရနိုင်ဘာဖြစ်လို့လဲဆိုကုသိုလ်သောနောက်အကုသိုလ်သောဖြစ်ရောထုံးစံဖြစ်ဘူးအနန္တပစ္စည်းနေနဲ့ဒါကြောင့်ဝီထီကိုကြည်မှသိတာနော်ဝီထီခုနကပစ္စလဝီထီလေးလန့်ကြည့်လိုက်ပေါ့ဟုတ်သော ။ဟုတ်တော့မှာဘုန်းကြီးတို့ကတတိညာလွတ်နေရင် နောက်ကဇောမှာဒီဇောမှာအကုသိုလ်ဇောတွေဖြစ်တာ။အကုသိုလ်ဇောတွေဆော့ပြနောက်ပိုင်းမှာကုသိုလ်ဇောဖြေရောထုံးဆောင်ရှိဘူးတဝီထီတွင်မှာ။ဒါကြောင့်မို့အနန္တရူပနေတရားအနေနဲ့ဒါကျေစုပြုတာမဟုတ်ဒီဒီနေရာလေးပြောချင်တာနော်။ဘူရိမာဘူရိမာ ကုသလဓမ္မပုရိမပုရိမအကုသလဓမ္မပစ္စည်းမနာပစ္စည်းမနာအကုသလဓမ္မနာမပစ္စည်းမနာပစ္စည်းမနာကုသလဓမ္မနာကေသင်စီဟုတ်လားတဝိထီတွင်မှာမဖြစ်တဲ့အတွက်ဒါအနန္တရူပနေတ္တအနေနဲ့လည်းမရနိုင်ဘူးအာရမရူပနေတ္တအနေနဲ့လည်းမရနိုင်အကုသိုလ်ကံတွေကနော်အကြည့်တဲ့အကုသိုလ်ကံနော်အကြည့်တဲ့အကုသိုလ်ကံတွေကြောင့်ကုသိုလ်ဖြစ်ရထုံးတာမရှိဘူးဘာဖြစ်လို့ အကုသိုလ်တိတ်အားကြီးနေတော့ဘလို့မှကုသိုလ်မဖြစ်နိုင်ဒါကိုပြောတယ်နော်အဲအာရမဏုပနေတရားမရဘူးပကတုပနေတရားပကတိအားဖြင့်အားကြီးတယ်ကောမနကတွေအကုသိုလ်တွေလောက်ထားတယ်အာညာနေပိုင်းမှာဒါတွေတတိတောင်ကရပြီတရားတွေအထုတ်တယ်ဒါမျိုးဖြစ်တယ်ဒီအာယုံဒီအာယုံကအာကြည့်တာမဟုတ်အကုသိုလ်အာယုံအာကြည့်တဲ့အကြောင်းမဟုတ်ဘူးနော်ဒါကိုပကတိအားဖြင့်သူကသူ အကောင်းတဲ့သဘောမျိုးပဲအာရမလူပါလည်းမရဒီကေတုစီကနော်ပညာဝါဒကြည်မှာဒါရှင်းတယ်နောက်ပိုင်းဘုန်းကြီးတို့မတ်စုလေးဆုံးပိုင်းမှာပေးထားနော်မထပ်ပြောမယ်နော်ဒီလိုမှတ်ထားဒီတော့ဒီပုရိမာပုရိမာအကုသလဓမ္မပစ္စည်းမာနပစ္စည်းမာနကုသလနာဓမ္မနာကေသင်စီဝနိတယပစ္စည်းပကတုပနေတယပစ္စယတတ္တိဖြစ်ခြေစုပြုတယ် ဧကတိစီဆိုတာဘာလဲလဲအနန္တရူပနေတရားမရဘူးအာရမရူပနေတရားမရဘူးဒီလိုမှတ်ထားနော်ပကတုပနေတရားဖြစ်နေခြေစုပြုတယ်ဒီလိုမှတ်နောက်တစ်ခုကတော့ပုရိမာပုရိမာကုသလအကုသလဓမ္မပစ္စည်းမနာပစ္စည်းမနာဗျာကရဓမ္မနာဥပနိတပစ္စည်းနာပစ္စည်းရောပစ္စည်းတစ်ခွက်နောက်တစ်ခွက်ကြည့်မယ်အဲ့မှာကြည့်လိုက်အကုသိုလ်တရားတွေကတော့ ကိလေသာတရားတွေနိဝရဏတရားတွေဒီမှာပြထားတော့လောဘဒေါသမောဟမာနဒိဋ္ဌိပတ္ထနာဒါတွေပဲအဓိကထားပြတာပါပဲ။ဉာဏ်နဲ့အိတာတွေမေစီယာတွေပါလေကိလေသာအကုန်လုံးဖြစ်ပါတယ်ထိနာမိတာတွေပါတယ်နော်။အဲဒီအကုသိုလ်တရားတွေတစ်ခုခုလုပ်ပြီးလောဘအာကြီးလာရင်တော့ကိုပူပါနာကိုဆင်းရဲတာဒါတွေဖြစ်တာပဲ။ကိုပူပါနာတို့ကိုဆင်းရဲတာတို့ဘာတို့အကိုက်ကဒုက္ခပေါ့ ရှေ့ကလောဘအာကြီးတဲ့အကြောင်းကအကုသိုလ်တရားနောက်ကကိုယ်ဘူဘာနာကိုဆင်းရဲတာဒါပြာကတာတရားပဲဒါကြောင့်ဒါလေးကိုကြည့်နော်ဒေါသအာကြီးတဲ့နောက်ကကိုယ်ဘူဘာနာတွေဖြစ်တာပဲမောဟအာကြီးလည်းဖြစ်တာပဲမာနအာကြီးလည်းဖြစ်တာပဲအယူဆတွေလွဲမှားမယ်တခုတည်းလိုချင်မှုတောင်းတမှုအာကြီးနဲ့နောက်ကကိုယ်ဘူဘာမှုစိတ်ဆင်းရဲမှုဆိုကိုယ်ဆင်းရဲမှုဆိုဖြစ်တာဒါကိုဒါအကြောင်းဘုရားကပုရိမာပုရိမာအကုသလဓမ္မ ပစ္စည်းမာနပစ္စည်းမာနဗျာကရဏဓမ္မနာဥပနိတယပစ္စည်းနာပစ္စယောသုံးမျိုးသုံးမျိုးမှတ်ထားနော်ကုသိုလ်ကြောင့်ပြုပြီးကုသိုလ်ဖြစ်မယ်ကုသိုလ်ကြောင့်ပြုပြီးတော့အကုသိုလ်ဖြစ်မယ်ကုသိုလ်ကြောင့်ပြုပြီးတော့ဗျာကရဖြစ်မယ်အကုသိုလ်ကြောင့်ပြုပြီးအကုသိုလ်ဖြစ်မယ်အကုသိုလ်ကြောင့်ပြုပြီးတော့ကုသိုလ်ဖြစ်နိုင်တယ်အကုသိုလ်ကြောင့်ပြုပြီးဗျာကရဖြစ်မယ်နောက်တစ်ခုသွားကြောင်းလို့ဗျာကတကိုအကြောင်းပြုဗျာကတဖြစ်မယ်ဗျာကတဆိုတာဘာလဲဆိုတော့ ကုသိုလ်အကုသိုလ်ကလွဲတဲ့တရားတွေပြကတာပေါ့စိတ်ကကုသိုလ်စိတ်ရှိတယ်အကုသိုလ်စိတ်ရှိတယ်ဝိဘတ်စိတ်ရှိတယ်ကရိယာစိတ်ရှိတယ်ရုပ်ရှိတယ်နိဗ္ဗာန်ရှိတယ်ဝိဘတ်စိတ်ကရိယာစိတ်ရုပ်နိဗ္ဗာန်ဒီနေရာမှာနိဗ္ဗာန်မပါဘူးနော်ပရမတ္တတရားလေးပါလေအဲဒီတော့ဇာကတာတရားဆိုတာဘာလဲဆိုတော့ဝိဘတ်စိတ်ကရိယာစိတ်ရုပ်နိဗ္ဗာန်ဒီမှာတော့ နိဗ္ဗာန်မဖြစ်နိုင်ဘူးဝိပဿနာကရိယာစိတ်ရုပ်ပဲဒါပဲဖြစ်နိုင်နော်အဲ့တော့ဘုန်းကြီးတို့တွေဒီမှာ ကောင်းတာတွေလုပ်နေရင်ဘာဖြစ်လဲခံကာယဒုက္ခကြုံတာပဲခါဒီလေကွာတက်တောင်တက်တာလေးတိုင်းကိုကာယကဒုက္ခကြုံညာဥတုနော်ကာယဒုက္ခကာယကဒုက္ခကိုကြောင်းပြပြီးနောက်ကဒါနလုပ်မယ်သီလလုပ်မယ်နော်ဒါမျိုးပေါ့အဲ့ဒါဆိုရင်တော့ အာခုနဘာဖြစ်မလဲဒီကတော့ပထမကတော့ဘာဖြစ်လဲဆိုကုသိုလ်ကာယကဒုက္ခအကြောင်းပြနောက်ကကာယကဒုက္ခဖြစ်နိုင်တယ်ဒီကတော့ကိုကမတက်တော့တက်တာလေးနေနေတယ်တက်တော့တက်တာလေးကိုနေရင်လည်းပဲဒီသူတော်ကောင်းတရားတွေဟောနေတယ်နော်ကာယကဒုက္ခလေးဟိုချမ်းသာမှုကလည်းဖြစ်လာမယ်ဒါမျိုးပေါ့တခါတခါကျတော့ဟိုတရားထိုင်တရားဟောနေရတာညောင်းလာတယ်ကာယကဒုက္ခတွေဖြစ်တယ် နောက်ကလည်းဆက်တာဝုန်းနဲ့ကာယကဒုက္ခဆက်ဖြစ်နေတာမျိုးဒါမျိုးဖြစ်တော့ဟောဥဒုရိယဥဒုကြောင့်မျိုးဥဒုကတာယာနေရင်လည်းပဲနောက်ကကာယကဒုက္ခဖြစ်မှာပေါ့ဥဒုကမတာယာရင်တော့ကာယကဒုက္ခဖြစ်မှာပေါ့အဲ့ဒါမျိုးပေါ့ဥဒုကြောင့်ပြီးပြီး နောက်ကဥဒုပေါ့ဒါမျိုးတွေဖြစ်နေတာကာယကဒုက္ခအကြောင်းပြုပြီးတော့လေနောက်ကဥဒုကပူလောင်နေလည်းပဲဒုက္ခဖြစ်မှာပဲ ဒါကြီးကဒုက္ခအကြောင်းပြုပြီးနောက်ကဥဒ္ဒဝအေးနေအေးတဲ့ဒုက္ခဖြစ်မှာပဲနော်အများကြီးပါပဲဒီပြာကရအကြောင်းပြုပြီးစားစရာအကြောင်းပြုပြီးတော့နောက်ကဒီဒီပြာကရတရားတွေဖြစ်မယ်ဒီပုဂ္ဂိုလ်အကြောင်းပြုပြီးဒီအကြောင်းအကြောင်းပြုပြီးဒီနော်ဒီဖလသမပအကြောင်းပြုပြီးနောက်ကနော်ဖလသမပဖြစ်တာဒါမျိုးတွေပေါ့နော်နောက်ယဟနာပုဂ္ဂိုလ်များကြတော့ဒီသင်္ခါတရားတွေဝိပဿနာရှုတယ်ဆိုတော့သူတို့ကရိယာပဲဖြစ်တော့ ယန္တာပုဂ္ဂိုလ်ဆိုရင်ယန္တာပုဂ္ဂိုလ်လည်းဒီဝိပဿနာတွေပဲရှုလာဆိုရှုတာပဲလေအင်္ဂလာတရားတွေဝိပဿနာရှုတာဝိပဿနာရှုတဲ့အခါကျသူတို့ကြကုသိုလ်အကုကုသိုလ်မဖြစ်တော့ကရိယာပဲဖြစ်တော့တော့အဲ့ဒီဟာမျိုးကြဗျာကရအကြောင်းကြီးဗျာကရဖြစ်တယ်ဒါကြောင့်မို့အကြောင်းအကျိုးပါဠိကိုပြောအောင်ရုပ်မယ်ပုရိမာပုရိမာအဗျာကရဓမ္မပစ္စည်းမာနပစ္စည်းမာနဗျာကရဏဓမ္မနာဥပနိတယပစ္စည်းနာ ပစ္စယော ဒီလိုကွက်ကွက်ပြပြလေးရှုပ်ပေါ့နောက်တစ်ခုဇာကတာအကြောင်းပြုပြီးတော့ကုသိုလ်ဖြစ်တယ်ဟောကိုချမ်းသာတာအကြောင်းပြုပြီးနောက်ကဟောဒီနေ့တော့ဟာကိုလည်းဟောလာကျမကြီးကောင်းတယ်အလူဒါနာလေးတုံးမှဖျားဆုံးတော့ကောင်းမှဥပုပ်တိလာလေးရိုးမှတိလာလေးစောက်တရုံမှဒါမျိုးတွေပေါ့နော်အဲကုသိုလ်တရားတွေလုပ်ဖြစ်တယ် ဟောစံသမารိရအောင်အထုတ်မှဝိပဿနာဉာဏ်ကြီးဖြစ်အောင်အထုတ်မှမဉဏ်ပညာရအောင်အထုတ်တာမျိုးပညာကုသိုလ်တမပကုသိုလ်တွေအထုတ်တာကာယကသူကအကြောင်းပြုပြီးနောက်ကတရားတရားတွေထက်တာမှာသီလတွေစောင့်တည်ပြီးဒီလိုတရားတွေလေးလာဖြစ်တယ်လူဒ္ဓမြဉာဏ်ပညာတွေဖြစ်စိတ်ဓာမြဉာဏ်ပညာဖြစ်ကိုချမ်းသာမှုအကြောင်းပြုပြီးနောက်ကစွန့်လုံမှုတွေဖြစ်လာနော်ကိုဆင်းရဲမှုအကြောင်းပြုပြီး ကျမကြီးတွေမကောင်းလာတဲ့ကကိုယ်ကဆင်းရဲလာဆင်းဟောငါတော့မသေးခင်တော့ကုသိုလ်လုံးပါပဲတိလာတွေစောက်တည်ပါပဲတရားတွေစူးစမ်းထုတ်ပါနော်ဒါမျိုးတွေဖြစ်တော့အာဗျာဂရအကြောင်းပြုပြီးတော့ကုသိုလ်ကောင်းမှုတွေဖြစ်တာပဲနော်ဟောကောင်းကောင်းမွန်လေးစားတောက်နေရတဲ့ကဒီစားတောက်တဲ့ရာသုရုတွေตาရနေမယ်ဆိုရင်လည်းဟောကကုသိုလ်ကောင်းမှုတွေလုပ်ဖြစ်ပါတယ်ဟောဒီနေ့ရာသုရုကောင်းတယ်ဒါနလုံးပါပဲဥပုသ်ဆောင်ပါပဲ တရားအထုတ်မှပဲဒါမျိုးတွေဖြစ်တော့မှာကောင်းကောင်းမွန်လေးစားနေတဲ့ခါမှာလေဘုရားတရားတန်ခါပေါ်မှာတရိယာဆုံးနေလူတယ်ဆုံးနေကတ်တယ်ဒါမျိုးပေါ့ဒီလားတွေစောက်တည်ကောင်းမွန်စားတော့ကောင်းတဲ့ပုဂ္ဂိုလ်တွေ့ဆုံလာတဲ့ခါကျတော့ဒီပုဂ္ဂိုလ်ကိုအကြောင်းပြုပုဂ္ဂိုလ်အကြောင်းပြုပြီးတော့ဘာဖြစ်လာလဲနောက်ကကုသိုလ်တရားတွေဖြစ်တာပေါ့ကောင်းတဲ့အကြောင်းအိယာနေရာတွေအိမ်တွေ ဒါတွေကိုနေရာတိတ်ဆိတ်တဲ့နေရာလေးအိမ်ကျောင်းနေရာလေးရလာနောက်ကကိုယ်ကကုသိုလ်တွေမျိုးမျိုးလုပ်ဖြစ်တော့ဒါကတော့ဖြာကြရကိုအကြောင်းပြုပြီးတော့ဘာဖြစ်လဲကုသိုလ်တရားတွေဖြစ်တယ်ဒီလိုမှတ်ထားမယ်အကြောင်းပါဠိကိုအကြောင်းအကျိုးကိုအောင်ရုပ်ပါပုရိမာပုရိမာကုသလဓမ္မအဲအဖြာကြရဓမ္မပုရိမာပုရိမာအဖြာကြရဓမ္မပစ္စည်းမာနပစ္စည်းမာနကုသလနာဓမ္မနာဥပါနိတပစ္စေနာပစ္စယော နော်ပရမအကြောင်းအကျိုးပုရိမပုရိမပြာဒဓမ္မတာအကြောင်းပစ္စည်းမနံပစ္စည်းမနကုသလနာဓမ္မနာတာအကျိုးဒီအကြောင်းအကျိုးတရားတွေကဘယ်လိုနည်းနဲ့ခြေစုပ်ပြုလဲဥပနိတယပစ္စယတတ္တိဖြင့်ခြေစုပ်ပြုတယ်နောက်တစ်ခုပုရိမပုရိမပြာဒဓမ္မ ပစ္စည်းမနာပစ္စည်းဝနာအကုဒလနာဓမ္မနာဥပနိတ္တပစ္စည်းနာပစ္စည်းယောအကြောင်းရုပ်ွယ်အောင်ရုပ်ပဲเนาะနောက်ထပ်ဇေယျကွက်လေးတစ်ခုကြည့်မယ်အပြာကတရားတွေကတော့ဒီမှာတော့ပေါ်ပြတာတော့ပညာဝရမှာကာယကဒုက္ခစေတသိကအကာယကဒုက္ခကာယကဒုက္ခဥတုဘောဇင်သေနာတနာစာယတာတွေပေါ်ပြတာဒါတွေတကူရောက်အောင်လို့ဝိဘက်ကရိယာယုတ် ဒါတွေပဲရတော့အဲ့ဒီຢာတွေကြောင်းပြီးပြီးနောက်ကဘာဖြစ်လာလဲကိုယ်ချမ်းသာတွေဖြစ်လာတဲ့အခါကျတော့တတခိုးတာ လိန်တာလာတွေပစ္စယကကျူးလွန်တာမကောင်းတာတွေလောက်တာဒါမျိုးတွေဖြစ်လာတတ်တယ်အဲ့ဒီလိုဖြစ်လာပြီဆိုရင်ကိုယ်ချမ်းသာမှုကြောင်းပြီးမကောင်းမှုတုစိလောက်တဲ့အတွက်ဗျာဒကိုကြောင်းပြီးပြီးတော့အာဟုတတရားတွေဖြစ်တယ်ကိုယ်ဆင်းရဲမှုငတ်လာပြီးပြလာပြီးဆိုခိုးဖို့တတ်ဖို့လိန်ဖို့မခဲရင်တော့ဘောဗျာဒါမျိုးပေါ့ ဥရုတွေကကြမ်းထမ်းလာပြီဆိုရင်လည်းနော်ဒီတပ်ဖို့ခိုးဖို့လုပ်တယ်အဲဒီနေ့တော့မကောင်းတဲ့ပုံကများတဲ့ဥရုကမကောင်းလိုက်ဒီဥရုကိုမိပြီးပြီးတတ်တာခိုးတာလုပ်တာဒါမျိုးလေဘောဇေကောင်းတာတွေစားတော့ပြီးတော့တတ်တာခိုးတာဖြစ်နိုင်တယ်မကောင်းတာစားလို့ကြံတဲ့ပုံကတတ်တာဖြတ်တာလည်းဖြစ်နိုင်တယ်မူရစေတွေတော့မကောင်းတဲ့ဘောဇေတွေတော့ဆွဲအရက်တွေတော့ တောက်ပြီးတော့ကြာတတ်မယ်ခိုးမယ်ဒါမျိုးတွေဖြစ်တော့ဒါကြတော့အပြာဝိရကိုကြောင်းပြုပြီးတော့အကုသိုလ်တရားတွေဖြစ်တယ်လို့ဒီလိုမှတ်ထားမှာပေါ့ဗျအဲတော့ဝိရဒီအောက်ကနေပြီးတော့ဒီသမ္ပတ္တိ14ပါးတော့လက်ပြန်မှာပြောမယ်ဒီလက်အောက်ကိုဆက်ကြည့်မယ်မဆုလေးပေါင်းတန်လိုက်တော့အဲဒီမှာနေတ္တရနဲ့ ဥပနိဒေယနေတရားရဲ့ထူခြားချက်လေးပေါ့နော်ဥပနိဒေယဆိုအရင်မြေအခြေခံကြတဲ့မိယာတတ္တိမျိုးဖြစ်နေတရားတတ္တိကအကျိုးဖြစ်ပေါ်ချိန်မှာမကိရမကိကြောင်းနဲ့ဖြစ်သောမိယာတတ္တိမျိုးဖြစ်အောက်မှာဆက်ရှင်ထားပါမစကုဝိညာဉ်စိတ်ဖြစ်ရမှာကံဒီအခြေခံအားကြီးတဲ့မိယာအကြောင်းတရားဥပနိဒေယဖြစ်တယ်နော်ဘုန်းတော်ဒီမျက်စိ မျက်စိကောင်းတယ်ဆိုကိုယ်အတိတ်ကံကပြုလုပ်ခဲ့တဲ့ကံนี่ကောင်းလို့မျက်စိကောင်းတာကိုချိုးကြတစ်ဖက်တည်းမှကောင်းတာမျိုးတချို့ကြနှစ်ဖက်လုံးမကောင်းတာမျိုးဒါအတိတ်ကံပြုခဲ့တာဒါအာကြည့်တဲ့အတိတ်ကံအကြောင်းကြောင့်ဒီမျက်စိမျက်စိကောင်းတဲ့မျက်စိဖြတ်လာလို့ဒါကဥပါနေတဲ့ပစ္စည်းအတိတ်ကံတွေကြောင့်ဒီမျက်စိကကောင်းတာမြန်မကောင်းတာမြန်ဒါမျိုးတွေဖြစ်နေဒါဥပါနေတဲ့ပစ္စည်း နေတရပစ္စည်းကြတော့ဒီအာယုန်ကုနဲ့တွေ့လာမှနော်ကိုမျက်စိကြည်တာလည်းရှိမယ်ရှေ့အာယုန်ကလည်းရှိမယ်အဲ့ဒီချိန်မှာမကိရမကိကြောင်းနဲ့ဒိုင်းလိုင်းဖြစ်လာနော်အဲ့ကြအဲ့ဒီလိုဖြစ်တဲ့သက္ကဝိညာဉ်စိတ်ဟိုကတော့ကံကြောင့်ဖြစ်တဲ့သက္ကဝိညာဉ်စိတ်ပဲဒါမျိုးကွာခြားနော်ကံကြောင့်ဖြစ်တဲ့သက္ကဝိညာဉ်စိတ်နဲ့ဒီပြစ္ဆုတ်ပါတဲ့တဲ့မှာဖြစ်ပေါ်လာတဲ့သက္ကဝိညာဉ်စိတ်နော် ဒီသက္ကုဝတ္ထုရဲ့ယူပါယောဒီလက်ကိုပေါင်းစုံတဲ့သက္ကုဉ္စစိတ်ဖြစ်ဒါကမကင်းအောင်မကင်းကြောင်းကိုမျက်စိကြည့်တက်ကရှိလို့မြင်စရာအယုံနဲ့သွားပေါင်းစုံတိုက်စုံမြင်သိစိတ်ကဖြစ်လာမကင်းအောင်မကင်းကြောင်းနေနဲ့ဒီမျက်စိအကြည့်ဓာတ်ယူပါယုံဒီနှစ်ခုပေါင်းစုံလာလို့ဒါဖြစ်တာဒါနေတရားဒါဘုန်းကြီးတို့နေတရားပစ္စည်းတွေကလည်းပြောခဲ့ဥပနေတရားပစ္စည်းကြဒီချိန်လေးဒီတဝိထီလေးကိုပြောတာမဟုတ်ဟိုအတိတ်ဘဝက အာကြီးတဲ့ကံတွေမြုပ်လို့ခဲ့လို့ဘုန်းကြီးတို့ဒီမျက်စိကောင်းကောင်းရလာနော်အတိတ်ကံတွေကပြုလုပ်ခဲ့တဲ့ကုသိုလ်ကံတွေကြောင့်ဒီမှာကောင်းတာတွေမြင်ရမယ်အတိတ်ကံတွေကမကောင်းတာပြုခဲ့တဲ့အတွက်ဒီနေရာမှာမကောင်းတာတွေမြင်ရတယ်ဒါကံအတိတ်ကံစာရအကြောင်းတရားတွေဥပနိဒေပစ္စည်းပဲလက်ရှိဟုတ်လားဒီတဝိထီတွေမှာတိုက်ဆိုင်လာဖြစ်ပေါ်လာမကင်းရမကင်းကြောင်းနဲ့ဖြစ်တဲ့စေမြောနေတရား ဒီလိုခွဲမှတ်ပါဒါမျိုးပြောတော့ဗောနော်ဒီတော့ဒီဥပနိတ္တပစ္စည်းမှာပုဂ္ဂိုလ်တဝိယတဏ္ဍာမှာကုသိုလ်စိတ်လည်းဖြစ်မယ်အကုသိုလ်စိတ်လည်းဖြစ်မယ်ဝိပဿနာကရိယာတမျိုးမျိုးဖြစ်ပါတယ်ဒါဝိပဿနာဝိပဿနာဆိုပဋိသန္ဓေစိတ်ပေါ့ကရိယာစိတ်ဆိုရဟနာများတဏ္ဍာမှာရှိပြီပုရိသေသောတာပန်တရားကံအနာဂံတိုင်ကတော့ကုသိုလ်အကုသိုလ်ဒီစိတ်တွေဖြစ်များပါဒါရီကဘာကြောင့်ဖြစ်လဲဆို ကောင်းသောအကြောင်းကြောင့်လည်းဖြစ်နိုင်တယ်မကောင်းသောအကြောင်းကြောင့်လည်းဖြစ်နိုင်တယ်ဒီလိုဖြစ်တဲ့အခါကောင်းတဲ့အကြောင်းလည်းဖြစ်နိုင်တယ်မကောင်းတဲ့အကြောင်းရောဖြစ်ကောင်းတဲ့အကြောင်းကိုချိန်ခံပြီးတော့ကုသိုလ်စိတ်ဖြစ်မယ်အကုသိုလ်စိတ်ဖြစ်မယ်မျိုးမျိုးပေါ့နော်နောက်ကိုယ်စိတ်ကိုဒါကြောင့်ကိုအဲ့ဒီလိုကောင်းတဲ့အကြောင်းမကောင်းတဲ့အကြောင်းပေါ့နော်တနည်းအားဖြင့်ယောနိတော်မနတိကာရအာယောနိမနတိကာရပေါ့ ယောနိတော်မနတိကာရရှိနေတာဘုန်းကြီးတို့တဏ္ဍမှာကုသိုလ်စိတ်တွေအမြဲမပြတ်ဖြစ်နေအာယောနိတော်မနတိကာရရှိနေစင်ញနှလုံးသွင်းမှုမတက်ရင်ခုနဆရဏမရှိရင်အကုသိုလ်တွေကြဖြစ်နေမှာပဲဆရဏရှိနေတော့ဘယ်အကုသိုလ်ဘယ်နိဝရဏဘာကိလေသာမှမဝင်နိုင်နော်ဒါကြောင့်မို့ကိုယ်စိတ်ကိုကိုယ့်အကိုယ်ပဲပြုတ်ပြန်မှာသူများပြုတ်ပြန်လို့မရဘူးဘုန်းကြီးတို့ပြောတယ် ပြောနေတဲ့ခိုက်တံဘုန်းကြီးကိုယ်တိုင်လည်းသူများဟောနေပြီမလို့ကိုမမပြုတ်ပြင်တော့ဘာမှမထူဘူးဒါကြောင့်ကိုယ့်ရဲ့စိတ်ထဲမှာအကုသိုလ်တွေမဝင်ရောက်ပါလို့ယောနိတော်မြေကလားစဉ္ညာနှလုံးသွင်းတတ်မစေတပ္ပထဝိပဿနာတခုအမြဲမပြတ်စဉ္ညာနှလုံးသွင်းနိုင်အောင်အဲ့လိုစဉ္ညာနှလုံးသွင်းတတ်ရင်တော့ဘုန်းကြီးတို့တဏ္ဍမှာကုသိုလ်စိတ်တွေဖြစ်နေမှာစဉ္ညာနှလုံးမသွင်းတတ်ဖို့ဆိုရင်တော့အကုသိုလ်ဒါကြောင့် ကိုယ်စိတ်ကိုကိုယ့်အကိုယ်ပဲပြုတ်ပြန်လို့ရသူများပြုတ်ပြန်လို့ဖြစ်တာတခါတရံတော့သူများတိုက်တုံးလို့ရတာဖြစ်ဖြစ်နိုင်တာပေါ့နော်ကိုယ်ကကုသိုလ်ကောင်းမှုတွေမျိုးနေမေ့နေတယ်ဒါတိုက်တုံးအောင်အဲကုသိုလ်ကောင်းမှုဆိုတာလောက်ရတယ်လူရဒါနာတွေလောက်ရတယ်သီလတွေစောင့်တရားတွေဥပုပ်တွေဒီနေ့ဥပုပ်နေ့လေဥပုပ်ဆောင်ကြရအောင်ဟိုဘုန်းကြီးကြောင်းသွားလှူရအောင်ဘုန်းကြီးကြောင်းသွားပြီးတရားထုတ်ရအောင်ငါသူများတိုက်တုံးလို့ ပါသွားတာမျိုးတွေလည်းရှိပါဒါတော့အင်မတန်နေပါသူများဘလောက်တိုက်တွန်းတူကိုကစိတ်ပါမှာသူများတိုက်တွန်းတခါတည်းပြစ်တော်မြင်နေအောင်တချို့ဆိုရင်သူတို့ကဒီဘက်အာမတန်တော့တိုက်တွန်းတဲ့လူတော့အပြစ်ဖြစ်တတ်တယ်နော်ဘုန်းကြီးတို့လည်းကြုံမှုပါတယ်အာကိုကတော့သူတို့တရားတချို့ကြတော့အချိန်တွေပြောင်းသွားရင်စစ်တပ်လည်းပြောင်းသွားဘုန်းကြီးအများကြီးကြုံတယ်ဘုန်းကြီးလူပေါ့ တစ်ချိန်လုံးကသူတို့ကဒီကုသိုလ်ကောင်းမှုနဲ့ပတ်သက်တရားစကားတွေသိပြောတရားထုတ်ခြင်းနဲ့ပါညာဒါပြောခဲ့နောက်တစ်ချိန်ပေါ့လေဘုန်းကြီးနဲ့ပြန်တွေ့တဲ့ချိန်ဒါလေးလောက်ဖို့ပြောတယ်ဟာသူတို့ကအဲ့မှာ ပြန်ပြီးပုတ်ထုတ်လိုက်တာဘက်ကန်လိုက်တာအဲ့ဒါမျိုးတွေကြုံရတယ်အဲသူများတိုက်တွန်းခြင်းကြောင့်ကုသိုလ်ဖြစ်ပေါ်တာတော်တော်ခံနိုင်တယ်လို့ပြောချင်တာပါနော်ပြီးတော့သူတို့ဘာတွေကကောင်းမကောင်းနော်သူတို့ဘာတွေကကောင်းတဲ့ပြုမှုတွေကြည့်တော့ အဲ့မှာကိုကအတုခိုးပြီးတော့အတုမြင်တတ်တယ်ဒါလည်းကိုယ်မှာကုသိုလ်တွေဖြစ်နိုင်ကိုရောမကောင်းမှုတာတွေမကောင်းတာတွေလုပ်ပြီးသွားကြည့်မိလဲကောင်းတဲ့စိတ်တွေဖြစ်တတ်တာမလို့အကြောင်းတငါမုတ်စုပ်လောက်တာတွေသွားမကြည့်တာကောင်းငားများတာသွားကြည့်ဟောငားရလာကိုကဝမ်းမြောက်ဝန်တာဘာမှလည်းစားတာမဟုတ်ကိုကသွားပြီးတော့ဝမ်းမြောက်ဝန်တာသွားဖြစ်တာမျိုးတွေအဲဟမ်မကြောက်ဘူးဗျာအခုအဲသူတို့ဘာရဲ့ မကောင်းတဲ့ပြုမှုတွေကြည့်ပြီးကိုယ်ပါအကုသိုလ်ဖြစ်တာအမှုမြန်တတ်တယ်သူတို့ငယ်ရွယ်တဲ့ခလေးလေးတွေအာမိဘတွေကဒါမျိုးတွေတတိထားဖို့ရေးကြည့်တာပေါ့နော်ကောင်းတဲ့မှုရတယ်ကိုယ်ကတောက်ပြနေမယ်ကောင်းတယ်မဟုတ်ဆဲလေးတွေတောက်ပြကုန်းရတွေစားပြဟောကလေးရတဲ့ကောင်းတယ်နော်အရက်တွေတောက်ပြဟောကလေးရကောင်းတယ်လိန်ပြညာပြအာကလေးရလည်းကောင်းတယ်ဒါမျိုးတွေမှာသူတို့ဘာတွေကကောင်းတဲ့အပြုကိုသူသဖြင့်မိဘဆရာသမားပေါ့ အဲဘုန်းကြီးတို့လည်းဒီမှာတက်ရွယ်ကြည့်တဲ့အိုင်ရောက်လာဆရာသမားရွယ်ရောက်လာကိုကကောင်းအောင်နေမှကိုအမိပြုတဲ့ကလော်လေးတွေရှိတယ်တပည့်လေးတွေရှိတယ်ကိုကကောင်းအောင်နေမှသူတို့ကဘုန်းကြီးကိုကြည်နေကြည်နေတော့ကိုကမကောင်းရင်သူတို့လည်းမကောင်းဘူးဖြစ်သွားမှာပဲဘုန်းကြီးကကောင်းအောင်နေမှသူတို့တို့လည်းကောင်းပါကိုကကောင်းအောင်နေမှသူတို့လည်းကောင်းအောင်နေကိုပြောလို့ရမှာကိုကကျင့်မဟဲ့ မင်းတို့ဆရဏတွေကျင်ညာကိုကမကျင်မနဲ့သူကသွားတိုက်တွန်းတယ်ပဲရလိုက်ကိုကကျင့်ပြမှာသူတို့တွေကိုတိုက်တွန်းလို့လွယ်တယ်အဲတော့ဒီမှာအတုမြင်တတ်တယ်ဆိုတာအဓိကတော့မိဘကောင်းဆရာကောင်းဘုန်းကြီးတို့ဆရာဖြစ်နေဆရာကောင်းဖြစ်ဖို့လိုတယ်မိဘဖြစ်နေမိဘကောင်းဖြစ်ဖို့လိုတယ်မိတ်ဆွေဆိုလို့မိတ်ဆွေကောင်းဖြစ်ဖို့လိုတယ်ကိုယ်မြင်ပြီးတော့သူတို့တွေက ကောင်းတာတွေအတုမြင်တတ်တယ်မကောင်းပါနဲ့မကောင်းတာတွေအတုမြင်တတ်တယ်မဖြစ်တယ်ပေါ့မဖြစ်အောင်ဘုန်းကြီးတို့ကြိုးစားကြမယ်ပြီးတော့ပတ်ဝန်းကျင်မှာတွေ့ကြုံလာတဲ့တက်ရှိတမဲ့အရာတွေကြောင်းလဲကိုယ်စိတ်တွေပြောင်းလဲတို့တပြည့်ရင်ဘုန်းကြီးတို့အခုခုလောလောဆယ်ပိုင်းမှာဘုန်းကြီးတို့တိုင်ပေါ်မှာယောဂဆိုတွေဖြစ်ကြတယ်ရုပ်တရားကွယ်လွန်သွားတာတွေကြားတယ်ဒါတွေကြားပြီးဘုန်းကြီးနိစ္စတဲ့ပုံကိုပြောပြတယ်တရားတွေလည်းမလွတ်ကြမလွတ်စေချင်နဲ့ လူဆိုချိန်မရွေးဖြစ်နိုင်တယ်စိတ်တွေပူပါမှုတွေများလာတဲ့အခါကျတော့ယောဂဆိုကြီးတွေဝင်လာတတ်တယ်ဒီစိတ်ပူပါမှုတွေလျှော့ချနိုင်စရဏတွေကျင့်ညာတရားတွေတတ်နိုင်များကြိုးစားထုတ်ကြဒါမျိုးတွေပြောပြတော့ဘုလို့ကိုယ့်ရဲ့ပဝဉ္ဉာကိုယ့်တရားတွေပြအဲ့ဒါတွေဘုန်းကြီးတို့မြင်အောင်ကြည့်နိုင်အမနေ့ကလည်းပြောပြပါပြီဘုန်းကြီးတို့ဗာပြောခဲ့လဲကိုယ့်ဖေပဝဉ္ဉာမှာဆင်းရဲဒုက္ခတွေခံစားနေတယ် ဒေါကဝိနာတွေခံစားနေအောင်ငါလည်းဒီနေ့အချိန်ဒီလိုဖြစ်နေတာပဲနော်ငါတို့ဒီကြမ်းမာကြီးကောင်းလို့ကောင်းတာကြီးလောက်မှာပဲဒါမျိုးလေးကိုယ်ရဲ့တက်ကြီးတဲ့ပုံကိုတက်ကြီးတဲ့ပုံကိုများတက်ကြီးလာတော့အိုမင်းမဆွဖြစ်လာတော့အဲဒီကသူတို့ရဲ့အာနဲ့ချက်တွေကြည်ရောငါလည်းတက်ကြီးဒီလိုပဲဖြစ်ရမှာပါအကျော်ကောင်းလို့တော့ကုသိုလ်ကောင်းမှုတွေတဏှာများစ조사လုပ်မှာဟောရုပ်တရက်သေးသွားတဲ့ပုံကိုကြည်ရော ဘယ်လိုလဲချိန်မြေတည်ပါနိုင်ပါ့ဒီလိုတည်မတည်ခင်လေးတော့ငါတို့တော့ကုသိုလ်ကောင်းမှုတွေရအောင်လုပ်ပါမယ်အဲ့ဒီလိုနေကြထိုင်ကြရင်ကိုယ့်ရဲ့ပတ်ဝန်းကျင်ကနေကိုယ်ဆုံးမတဲ့ဟာတွေတောက်ကညာဖြစ်အောင်ညာနဲ့ကြည်တက်မြင်တတ်မယ်ဆိုရင်တော့ကုသိုလ်ဖြစ်နေမှာဒါတွေကိုဒီတက်ရှိတက်မဲ့တွေကြည်ပြီးတော့တောက်ကညာယူနိုင်ပါတယ် ဒါတွေကတော့ကိုယ်အများအားပြနေမှာပဲလေအဲ့ဒီအကြောင်းအရာတွေကြည့်ပြီးဝမ်းနဲ့ပုတ်ဆွေးမှုစိုးရင်တော့ကတွေဖြစ်နေတော့အကုသို့ဖြစ်တာပဲဖတ်တယ်တရင်နေနာထောင်ကိုယ်လည်းဘာမှမလုပ်နိုင်ဒေါသတွေဖြစ်အဲ့ဒီဟာကြရင်တော့အဲ့ဒီလိုမျိုးဖြစ်နေတော့အကုသို့တွေဖြစ်တော့ဗျာအဲကြောင့်မို့ပုဂ္ဂိုလ်တူတယောက်တဏ္ဍမှာကုသိုလ်စိတ်အကုသိုလ်စိတ်ဝိပဿနာကိရိယာတစ်မျိုးဖြစ်ရမှာ အဝေးမှာရှိတာကိုလည်းဖြစ်နိုင်တယ်ကိုယ်နီးနားမှာလည်းဖြစ်နိုင်တယ်တရင်နေချင်းဒီခေတ်ကဟုတ်လားတရွာလုံးတကဘာလုံးကရွာကြီးလို့ဖြစ်နေဆိုဘလောက်ဝေးဝေးအကုန်သိတာဟုတ်ဘလောက်နီးနီးအကုန်သိနိုင်တာအဝေးဟာကိုကြည့်ပြောလို့ကုသိုလ်စိတ်ဖြစ်နိုင်တယ်အကုသိုလ်စိတ်ဖြစ်နိုင်တယ်အနိနာတွေကြည့်ပြောလို့ကုသိုလ်စိတ်အကုသိုလ်ဖြစ်နိုင်တယ်အတွင်းပြကိုယ်အတွင်းထဲမှာ လောဘဒေါသမောဟမာမနာအကြောင်းပြပြအကုသိုလ်ဖြစ်နိုင်တယ်ကိုဒီလောဘဒေါသတွေမဖြစ်အောင်ဒီအတွင်းထဲမှာကိုယ်စိတ်ကိုသမထဝိပဿနာပွားရင်းနဲ့ပဲဒီအတွင်းထဲမှာကုသိုလ်စိတ်ဖြစ်အောင်လုပ်လို့ရတယ်အပြင်ကအာယုန်တွေတွေ့လာတယ်ယောနိတော်မနိတိကတော့ပေါ့ကုသိုလ်ဖြစ်အောင်ဆင်ញနှလုံးတွင်တိုင်တော့ကုသိုလ်ဖြစ်တော့ဆင်ញနှလုံးမတွင်တိုင်တော့တွေးသမျှအာယုန်ပြင်ကအာယုန်တွေကတော့ ကုသိုလ်ဖြစ်စရာကြီးတယ်ဓာတ်ရိုက်အဲကုသိုလ်ဖြစ်နိုင်တယ်အကုသိုလ်ဖြစ်နိုင်တယ်တွယ်ဝိုက်ပြီးတော့လည်းကုသိုလ်ဖြစ်နိုင်တယ်အကုသိုလ်ဖြစ်နိုင်တယ်နော်ဓာတ်ရိုက်ကတော့ဒါကုသိုလ်ဖြစ်တာအကုသိုလ်ဖြစ်တာလူတိုင်းသိတော့တွယ်ဝိုက်တဲ့အနေနဲ့အကုသိုလ်ဖြစ်တာတွေအများကြီးပဲခုနမကောင်းမှုဒုစိုက်တွေကြည်နေကိုယ်ကဒုစိုက်တွေစိတ်ဝင်စားပြီးအကုသိုလ်တွေဖြစ်နေခုနတငါငားများတာကြည်ပြီးတော့ငားကြီးမိသွားတယ်အာကိုယ်ကဝမ်းမြောက်ဝမ်းသာတယ် အတိုက်ရိုက်မဟုတ်ဘူးဗျာကိုလည်းတော်ဝိုက်တိုင်နေညာအကုသို့သူလောက်ထားသဘောတူတယ်ဝမ်းမြောက်ဝမ်းသာဖြစ်တယ်ဒါမျိုးတွေပေါ့ကိုမကြိုက်တဲ့လူသေသွားဟောဝမ်းမြောက်ဝမ်းသာဖြစ်တယ်တော်ဝိုက်တိုင်နေနဲ့ကိုမှလည်းအကုသို့အကျိုးဆက်တယ်ဖြစ်တယ်ဒါကြောင့်မို့ဒီကုသိုလ်တွေအကုသိုလ်မရေပတွက်နေအောင်များပြားတယ်ဒီဟာတွေကဘာကြောင့်ဖြစ်လဲဆိုရင်အကုန်လုံးဟာပစ္စည်းအနေနဲ့ပြန်ပက္ခုကနေတရားပစ္စည်းပဲဒီမှာတော့ဘုန်းကြီးတို့ အဝေးနီးအတွင်းပြင်ဒါမျိုးတွေပဲရေးထားတကယ်တမ်းကျတော့အကရုပနေပြပစ္စည်းကဝီတီချပြီးလည်းဖြစ်မယ်နောက်ဘုန်းကြီးတို့မျိုးစုံရေးထားပါတယ်ကာလာချပြီးတော့လည်းဖြစ်နိုင်တယ်မျိုးစုံပေါ့နော်အချိန်ချပြီးတော့ဖြစ်နိုင်တယ်အတွင်းပြင်ဖြစ်နိုင်တယ်ဝေးနီးဖြစ်နိုင်တယ်ဓာတ်ရိုက်ဖြစ်နိုင်တယ်သွယ်ဝိုက်ဖြစ်နိုင်ဘယ်လိုအကြောင်းမျိုးကြောင့်ဖြစ်ဖြစ်အဲ့ဒီတရားတွေဟာပစ္စည်းအနေနဲ့ပြောပါဆိုပကရပနေတရားပစ္စည်းအနေနဲ့ပဲပြောရတာပါ နော်အဲဒီနေ့6နိုင်ထိုးပြီးတော့ပြီဒီနေ့အလောင်းနဲ့တင်ကြအောင်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြားတဲ့အတိုင်းလိုက်လာကျင့်ကြအထောက်နိုင်ကြသဖြင့်မညံဖုန်ညံလေးပါကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ဆုနဲ့ပြည့်စုံကြပါလို့ရှင်ဘုရားတာ